ကဲဣရိယာပုဂ္ဂိုလ်စပြီးတော့ပြင်ရမယ်ခြေတော်ဒီဖိမထားနဲ့ထပ်မထားပါနဲ့ခန္ဓာကိုယ်တောင်းတော်ကြီးလည်းမထားနဲ့တင်းလည်းမထားနဲ့ညှက်လည်းမထားနဲ့ မှန်တိုင်းကိုယ့်ရဲ့ထိုင်နေကြတိုင်းလေးဖြစ်အောင်ခန္ဓာကိုယ်အရင်ထိုင်ကြည့်လိုက်လက်ကိုဘယ်ဘက်လက်ကိုညာဘက်လက်ကလေးထပ်ပြီးတော့တင်ထား ရိယာပုတ်ပြင်မှာသေချာပြင်းခါကြီးတောင်းတောင်းကြီးလည်းမထားပါနဲ့တင်းလည်းမထားပါနဲ့အောက်ကတင်မလင်းအခွေကိုလည်းရှေ့လည်းရန်ကြီးမရောက်စေနဲ့နောက်ကိုလည်းအတင်းကြီးအောက်ကိုလည်းအတင်းထိုးပြီးခွေထားရင်လည်းလူကရှေ့ပြန်စိုက်လာတတ်တယ်ရှေ့အထိအရန်ကြီးခြေထောက်တွေထုတ်လုံးရင်လည်းနောက်လန်းလာတတ်တယ်အနေထားလေးပုံမှန် ထိုင်လေးကိုသေးသေးချာချာလေးပြင်ဆင်ပါသေးသေးချာချာထိုင်ပါထိုင်ကိုစိတ်တိုင်းကြအောင်သိချပြင်းလုံကြီးတွေပစိုးတွေကြက်နေတာတင်းနေတာမရှိပါသေးနဲ့ အစိုးရလုံကြီးတွေတင်မထားနဲ့ကြက်မထားနဲ့ကိုစိတ်ကစိတ်တိုင်းမကြသေးဘူးဆိုရင် ခုချိန်မှာပြင်လို့ရပါတယ်အောက်ကအစိုးရလုံကြီးတွေအထိုင်တွေစိတ်တိုင်းကြပြီဆိုရင်ကဲခေါင်းကနေစပြီးတော့အဲ့ဒီမှာစိတ်ကိုဖြေချကြည့်မယ်ခေါင်းကြောကြီးတွေနှစ်ဖူးကြောကြီးတွေတင်းနေသလားစိတ်နဲ့ပြန်စစ်ကြည့်အောင်ပြန်စစ်ကြည့် တရားမထိုင်သေးခင်အရင်ဆုံးခန္ဓာကိုယ်ကြီးကိုအရင်ဆုံးပြုပြင်မယ်စိတ်ကိုတင်းထတာညှက်ထတာတွေဘာမှမရှိအောင်ခေါင်းကြီးတွေတင်းထားတယ်လို့စိတ်ကတင်းထားသလားမျက်နှာကြောကြီးတွေတင်းနေသလားမျက်လုံးပိတ်ထတာကစတင်းတင်းကြီးပိတ်ထားသလားပါဇက်တွေရောနာနာစီပြီးတော့ပိတ်ထားရတာလားအကုန်ပြန်စစ်ကြည့်ခေါင်းနေ နှဖူးတွေမျက်စိတွေပါးစပ်တွေအဲ့ဒီနားမှာနည်းနည်းလေးတင်းထတာနည်းနည်းလေးညှစ်ထတာကသာမရှိပါသေးနဲ့ဘာမှညှစ်ထတာမရှိသေးနဲ့ခေါင်းနောက်ပိုင်းဘက်ဒီမှာလည်းပဲအဲ့ဒီမှာတင်းနေတာတွေဇက်ကြောကြီးတွေတောက်နေတာရှိတယ်ရှိရင်စိတ်ကနေဖြေချနော်စိတ်ကလေးနဲ့ဖြေချစိတ်ကလေးနဲ့အသာလေးဖြေချလျှော့ချ စိတ်ကလေးနဲ့အသာလေးဖြေးချလျှော့ချအဲ့မှာပခုံးကြောကြီးတွေတင်းနေတာရှိလားဇက်ကြောကြီးတွေတောက်နေတာပခုံးကြောကြီးတွေတင်းနေတာရှိနေအဲ့နာတွေဖြေးချနော်ခေါင်းကနေပြီးတော့တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းအဲ့ဒီမှာခေါင်းနှဖူးကြောမျက်နှာအကုန်လုံးအဲ့နာမှာတင်းနေတာလေးရှိရင်ဖြေးချလျှော့ချခေါင်းရဲ့နောက်ပိုင်း ခုတ်ပိုးတွေပခုံးကြောကြီးတွေတင်းနေလားဖြေချလျှော့ချလက်နှစ်ဖက်မှာတင်းထတာတောင့်ထတာညှက်ထတာတွေရှိသေးလားအကုန်လုံးဖြေချပါလျှော့ချပါစိတ်ကလေးနဲ့ဖြေတာနော်စိတ်ကလေးနဲ့ဒါလေးစိတ်ကလေးနဲ့လျှော့ချလိုက်တယ်စိတ်ကလေးနဲ့လျှော့ပြီးတော့ကဲရှင်ဘတ်ဒီဝမ်ဘိုက်ဒီအဲ့ဘက်ဒီမှာရောတင်းနေတာရှိလား ခါကြောကြီးတွေရောတောင့်ထားတာရှိလားခါကြောကြီးတွေတောင့်ထတာတွေတင်းထတာတွေရှေ့ကဝမ်ပိုက်တွေရင်ဘတ်တွေမှာတင်းထတာရှိရင်ဘယ်ဘက်လက်ညာဘက်လက်တွေကတခါလေးညှင့်နေတာရှိရင်နောက်ဆုံးလက်မလေးနှစ်ခုလေးဖိပြီးဟိုဘက်ဒီဘက်တခါလေးညှင့်ထတာမျိုးလေးရှိရင်အကုန်လုံးဖြေချလျှော့ချအဲ့ဒီကနေမှတခါလေးပေါင်နေညှင့်နေတာတင်းနေတာရှိသလားခြေထောက်တွေ ခြေမတွေဒူးကောင်းတွေအဲ့ဘက်တွေအကုန်လုံးလိုက်ကြည့်ခန္ဓာကြီးတစ်ခုလုံးကိုစိတ်ကနေမှဆောင်းပြီးတော့ညှက်ထားတာတွေချုပ်ထားတာတွေဘာတစ်ခုမှမရှိပါသေးနဲ့တကောလုံးကိုဆံပြားကနေခြေပြားတိုင်အောင်ခန္ဓာကြီးတစ်ခုလုံးကိုအကုန်လုံးဖြေချလျှော့ချ စိတ်ကိုလွတ်လွတ်လေးပဲထားလိုက်တော့ရုပ်ကြီးကိုသွားပြီးအသက်မသွင်းတော့နဲ့ဒီရုပ်ကြီးကိုပြန်ပြီးတော့အသက်သွင်းပြီးတော့ညက်တာချုပ်တာဘာမှကို မရှိပါသေးတော့နဲ့ညစ်မှုချုပ်မှုတင်းမှုကြက်မှုစိတ်ထဲမှာဘာများရှိသေးလဲရှိသေးရင်အကုန်ဖြေချလျှော့ချပြန်ပြုတ်ခြင်း စိတ်တိုင်းကြသည့်တိုင်အောင်ကိုခန္ဓာကိုယ်ဣရိယာပုတ်အထိုင်ကိုထိုင်လိုက်ပါတော့ဒါလောက်ဆိုရင်ဦးဇင်းတို့တရားတော်မှတွေရပါပြီအမြဲတမ်းတရားထိုင်နေတာစိတ်တိုင်းကြသည်အထိကိုကိုကို ပြင်ဆင်လိုက်ပြီယုတ်ကြီးကိုတခါတည်းအယုတ်တစ်ခုချထားသလိုကိုယုတ်ကြီးကဖြစ်သွားပြီစိတ်နဲ့ယုတ်နဲ့တခါတည်းကိုကအတ္တနဲ့ကိုဘာမှကို ကိုယ်စိတ်ကနေမှဟိုလိုညှက်ထတာဒီလိုတောက်တာဘာမှလည်းမရှိတော့ဘူးဆိုရင်ကဲတရားရှုွက်ကို စပြီးတော့ရှုတော့မယ်နာသီဝမှာလေလေးကသူ့အနဲ့သူတိုးလိုက်ပြန်ပြီးတော့ကန်ထွက်လာလိုက်အဲ့ဒါကိုတွန်းလိုက်ကန်လိုက်လို့ပြောတာနာသီဝလေလေးကမငြိမ်ဘူးခန္ဓာကြီးတစ်ခုလုံးကငြိမ်နေပေမဲ့နာသီဝကလုံးဝမှမငြိမ်ပါဘူး အဲ့ဒီနှာသီးဝမှာလေလေးကသူ့ဟာသူတော်ဝင်လာလိုက်ကံထွက်သွားလိုက်အဲ့ဒါလေးကိုတတိထားတမာတိယူခြင်းလို့နော်တတိထားမှာအတိတ်ကိုလည်းမတွေးပါနဲ့အနာဂတ်ကိုလည်းမတွေးပါနဲ့အိမ်အကြောင်းအလုပ်အကြောင်းဟိုအကြောင်းဒီအကြောင်းဘယ်အကြောင်းမှမတွေးနဲ့ အဲ့ဒီနှာသီးဝါလေးလေးလေးသူ့အတူတိုးဝင်လာတာလေးကိုတတိထားတော်တော်ကြာတော့မနေဘူးတခါပြန်ပြီးတော့ကံထွက်သွားပြန်ပြီကံထွက်သွားတဲ့ဟာလေးကိုပြန်ပြီးတတိထားတခါတော်တော်ကြာကြတော့မနေဘူးသူ အပြင်မှာလေကံထွက်သွားပြီးအကြာကြီးနေလို့ရတော့မရဘူးတခါတိုးပြီးဝင်လာပြန်ဩငါသဘောမဟုတ်ပါလားငါအတ္တနဲ့ဒီလေကိုတိုးပြီးဝင်တာလဲမဝင်နဲ့ကံထွက်တာလဲမထွက်နဲ့လို့ငါရဲ့အတ္တနဲ့ဘာတစ်ခုမှငါပြောလို့မရပါလားအနတ္တလက္ခဏာညာပေါက်လာအောင်လို့ အတ္တနဲ့လှုပ်လို့မရဘူးတော်ဝင်လာလိုက်ကံထွက်သွားလိုက်ဩသူ့သဘောသူ့အလုပ်သူ့အသူလုပ်နေသူ့အလုပ်သူလုပ်နေတာပါလားကဲငါအတ္တနဲ့ဆိုလေဝင်သွားပြီးသားလေကဲမထွက်စေနဲ့ဆိုပြီးတော့နေကြည့်တယ်ရတယ် ကိုယ့်ရဲ့အတ္တနဲ့လှုပ်လို့မရဘူးဝါယောဓာတ်ရဲ့တွန်းလိုက်ကံလိုက်တွန်းလိုက်ကံလိုက်နဲ့ဖြစ်နေတဲ့အဲ့ဒီသဘောလေးဟာကိုမပိုင်ဘူးအစိုးမရဘူးအဲ့ဒါအနတ္တသူ့အနဲ့သူတွန်းလိုက်ကံလိုက်ဩဝါယောဓာတ်ရဲ့ ဘောဟာသူ့သဘောသူဆောင်နေတာပါလားသူ့အလုပ်သူလုပ်နေတာပါလားတွန်တာလေးရလဲသူကသူစပြီးဖြစ်ပေါ်လာတယ်ပြီးရင်ဆုံးသွားတခါပြန်ပြီးကန္နာလေးလေလေးကစထွက်လာတယ်ပြီးရင်ဆုံးသွားတော့ဝင်သွားတဲ့လေလေးကိုကဲနေတော့ဆိုပြီးထားကြည့်မရဘူး ရံပြီးကန်ထွက်ရပြန်ဩအတ္တမဟုတ်အနတ္တပါလားသူသဘောသူဆောင်နေပါလားသူအလုတ်သူလုံနေတဲ့သဘောပဲရှိတယ်သဘာဝဒီသဘာဝတရားကြီးဟာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ် ကာမကုံသေးတော့အသက်ကသူ့အလိုလိုဒီလေကဝင်လိုက် ထွက်လိုက်နဲ့ရှူးနေရသူ့သဘောပဲငါသဘောလည်းမဟုတ်ငါရှူခြင်းလို့ရှူနေရတာမဟုတ်ငါရှိုက်ခြင်းလို့ရှိုက်နေရတာလည်းမဟုတ်သေရမဲ့ကံမရှိသေးတော့ကံတွေက သူ့ဟာနဲ့သူ အလုတ်တွေဆက်လုံနေတာ ကံရယ်စိတ်ရယ်ဥရုရယ်အာဟာရရယ်အကြောင်းတရားတွေသူ့အလုပ်သူလုပ်တယ်ဒီအကြောင်းတရားတွေအထောက်ပံ့နေကြောင်းမို့အသက်ကလည်းသူ့အသူဆက်ရှင်းနေရအဲ့ဒီလေလေးမရှူနိုင်တော့ဘူးလေမရှူတော့ဘူးဆိုရင်လည်းသေမှာအဲ့ဒါကြောင့်မို့ဒီနန္တရားလေးဆက်တည်ပြီးတော့မသေးသေးအောင်လို့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 ဝါရောတက်လေးကသူ့အတူတွန်းလာကံထွက်သွားလိုက်သူ့သဘောသူဆောင်နေတာလေးကိုမြင်အောင်ကြည့်မယ်မြင်အောင်ကြည့်ပြီးတော့ဝိပဿနာဉာဏ်နဲ့သုံးသပ်အနတ္တလက္ခဏာဉာဏ်နဲ့သုံးသပ်ဝိနာတိထွက်တာတိဝိနာတိထွက်တာတိကသမထအခုဉာဏ်နဲ့သုံးသပ်မှာ ဒီဝင်လေထွက်လေဆိုတဲ့လေလေးဟာဝါယောဓာတ်လေးဟာမမြဲတဲ့သဘောပြောင်းလဲနေတဲ့သဘောလေးကိုကိုမပိုင်တဲ့အနတ္တသဘောလေးကိုမြင်အောင်ကြည့်ပါသူ့အလုပ်သူလုပ်နေတာငါရှူခြင်းလို့ရှူနေရတာလည်းမဟုတ်ငါရှိုက်ခြင်းလို့ရှိုက်နေရတာလည်းမဟုတ်ငါကမသေးအောင်လို့ငါကိုငါတော့အသက်ကိုငါနာနာရှူမှပဲရမယ်မရှူရင်အသက်သေးမှာမို့ဆိုပြီးကိုယ့်ကိုရှူနေရတာလည်းမဟုတ် ကံကြောင်းနေရှိနေသေးလို့အသက်ဆက်ရှင်ရအောင်မဲ့ကံနေကြောင်းမို့သူကသူရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက်ဖြစ်နေတဲ့ဝါရောတတ်ရဲ့သဘောဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားအဲ့ဒီလက္ခဏာလေးပေါ်မှာညံနဲ့တင်ပြီးတော့သုံးသပ်မယ်ဒါညံပိုင်းတွေရောက်လာပြီဝင်တာတိထွက်တာတိမှတ်ခိုင်းနေုံမဟုတ်တော့ဘူးเนาะအဲ့ဒါကတမထ နေလေဝင်ရင်ဝင်တယ်သိပါထွက်ရင်ထွက်တယ်သိပါအခုဒီပေါ်ကနေပြီးတော့ဝါရောဓာတ်ပေါ်ကနေပြီးတော့အနတ္တလက္ခဏာညာနဲ့ဖောက်ထွက်ခြင်းလို့ဝါရောဓာတ်ရဲ့တွန်းသဘောတွေကံသဘောတွေဟာသူ့သဘောသူဆောင်နေပါလားငါသဘောမဟုတ်ပါလားငါမပိုင်ပါလားငါပိုင်တယ်ဆိုရင်ဝင်တဲ့လေမထွက်နဲ့ထွက်တဲ့လေမဝင်နဲ့လို့မိတ်ပေးကြည့် တွန်းတာတွေကန်တာတွေလှုပ်ရှားတာတွေမဖြစ်နဲ့လို့အမိတ်ပေးကြည့်မရပါဘူးသူသဘောသူဆောင်နေတာဩငါရဲ့အတ္တနဲ့ဘာမှလုပ်လို့မရအနတ္တသဘောပဲလို့အနတ္တလက္ခဏာဉာဏ်မြင်အောင်ကြည့်ပါ တီးထားစိတ်ကိုဘယ်မှမသွားစေနဲ့လွင့်သွားရင်လွင့်သွားတဲ့စိတ်ကိုတတိထားပြီးအဲ့နှာသီးဝါရဲ့တွန်းသဘောကံသဘောပေါ်မှာသုံးသပ်သူသဘောသူဆောင်းနေတာလေးကိုမပိုင်တာလေးအစိုးမရတာလေးကိုအနတ္တလက္ခဏာဉာဏ်နဲ့မြင်ပြီးတော့နေအောင်ဝါယောဓာတ်ရဲ့တွန်းသဘောကံသဘောလေးဟာဩငါသဘောမဟုတ်ဘူးသူသဘောပါလားလို့သိလာအောင် အဲ့ဒါလေးကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့အစိုးမရတဲ့အနတ္တလည်းမြင်လာအခုပေါ်လိုက်အခုပြောက်လိုက် မမြဲတဲ့အနိစ္စလည်းမြင်လာအဲ့ဒါကြောင့်မို့လက္ခဏာတွေညံထဲမှာပေါ်လာမမြဲတဲ့လက္ခဏာတွေအနိစ္စလက္ခဏာလည်းမြင်လာတယ်အစိုးမရတဲ့အနတ္တလက္ခဏာလည်းမြင်လာတယ်အဲ့ဒီလိုဝင်လိုက်ထွက်လိုက်ဝင်လိုက်ထက်လိုက်လို့ပြုပြင်စီရင်နေရတဲ့သင်္ခါရတရားတွေလည်းဒုက္ခတွေအနေနဲ့မြင်လာလိမ့်မယ် အခုတော့လောလောဆယ်ပြောင်းလဲနေတဲ့သဘောလေးအနတ္တလက္ခဏာညာလေးနဲ့ဒါကြည့်နေဝင်တဲ့လေးလေးကတခါတည်းဝင်ပြီးတခါပြန်ပြီးထုတ်ရပြန်ကိုမပိုင်တဲ့အနတ္တခန္ဓာကိုယ်ကိုအတ္တလို့မှားခဲ့တဲ့အမှားကြီးကိုပြုတ်အောင်လို့အတ္တမဟုတ်ဘူးအနတ္တသဘော ညာနဲ့မြောင်ကြည့်ပါ မာဓိအားကောင်းလာတဲ့ပုဂ္ဂိုလ်များကခန္ဓာကိုယ်ကြီးထဲမှာတိတ်တိတ်တိတ်တိတ်ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာမွားမွားမွားမွားနဲ့ခန္ဓာကိုယ်ပေါ်ပေါ်လာတတ်ပါတယ်ပေါ်ပြနေတာကိုသွားပြီးမြင်နိုင်တယ်တမာရီအားကောင်းတဲ့ပုဂ္ဂိုလ်များကမြင်ပြီဆိုရင်အဲ့ဒီမြင်တဲ့နေရာကိုသွားကြည့်နာသီဝမကြည့်တော့နဲ့ဒိတ်ဒိတ်ဒိတ်ဒိတ်ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာမွားမွားမွားမွားနဲ့ ဒိတ်ဒိတ်ဒိတ်ဒိတ်နဲ့လည်းတခါတည်းနှလုံးခုန်ကန်တွေကလည်းပေါ်လာတတ်တယ်ခန္ဓာကိုယ်ကြီးတဲ့ကနေပြီးတော့ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာနဲ့လည်းပေါ်လာတတ်တယ်အဲ့ဒီပေါ်လာရင် ပေါ်လာတဲ့နေရာလေးကိုညံကစိုက်ကြည့်ပါပေါ်ပြတဲ့နေရာလေးကိုတတိတာထားလိုက်သူကသူတွန်းလိုက်ကန်လိုက်ဒိတ်ဒိတ်ဒိတ်ဒိတ်ဖြစ်လိုက်ရိတ်ရိတ်ရိတ်ရိတ်ဖြစ်လိုက်ဆိုတာဝါယောတတ်တည် ခန္ဓာကြီးတစ်ခုလုံးမှာတွန်းကန်နေတာလှုပ်ရှားနေတာအဲ့ဒီဝါယောဓာတ်ရဲ့တွန်းလိုက်ကန်လိုက်လှုပ်ရှားလိုက်ခန္ဓာကိုယ်ကြီးတစ်ခုလုံးမှာအဲ့ဒီဝါယောဓာတ်ဆိုတဲ့လေတွေဟာဝင်တဲ့လေထွက်တဲ့လေရှိတယ်ခန္ဓာကိုယ်ကြီးတစ်ခုလုံးကိုလှက်ပတ်ပြီးတော့အတွင်းထဲမှာတွားနေတဲ့လေတွေရှိတယ်အထက်ကိုဆန်တက်တဲ့လေတွေအောက်ကိုစုံဆင်းတဲ့လေတွေဥတွေထဲမှာကိုယ်တွေထဲမှာအကုန်လုံးလှက်ပတ်သွားနေတာ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 ဝါရောဓာတ်ရဲ့သဘောတွေဟာသူ့သဘောသူဆောင်နေတာအဲ့ဒီဒါသဘောတွေဟာသူ့သဘောသူဆောင်နေတာကိုမြင်အောင်ကြည့်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာရွာရွာမောမောမောမောမောမောနဲ့အမျိုးမျိုးဝါရောဓာတ်ရဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေဟာ သူ့ဟာသူပြနေပါလိမ့်မယ် ခန္ဓာကြီးပေါ်မှာညံနဲ့တာစိုက်ကြည့်ဘာမှကိုမတွေ့သေးတဲ့ပုဂ္ဂိုလ်ကတော့နှာသီးဝါလေးမှာပဲဝါရောဓာတ်ရဲ့တွန်းသဘောကံသဘောလေးသူသဘောသူဆောင်နေတာလေးကိုညံကမြေအောင်ပိုင်းခြားပြီးကြည့်နေပါသူ့လို့သူလုံနေတာလေးကိုသူသဘောသူဆောင်နေတာလေးငါသဘောမဟုတ်ပါလားငါအတ္တနဲ့ဘာမှလုပ်လို့မရပါလားခန္ဓာကိုယ်ကဝါယောဓာတ်ဒီပေါ်လာတဲ့ပုဂ္ဂိုလ်က ဝါရောတတ်ရဲ့တဒိတ်ဒိတ်တရိပ်ရိပ်တရွရွဓမောမောတွန်းလိုက်ကန်လိုက်ဖောက်ပြန်နေတဲ့ဝါရောတတ်ကိုမြင်အောင်ကြည့်ပါပထဝီဓာတ်ကစတက်တဲ့ပုံကိုကြတော့လေခန္ဓာကြီးကတောင့်လာတယ်တင်းလာခန္ဓာကိုယ်နဲ့အောက်ကနဲ့ဖုဒ္ဓပဓာတ်ဆိုတဲ့အောက်ကအမာဓာတ်နဲ့တွေ့လိုက်တဲ့အခါကျတော့ကာယကြည်ဓာတ်နဲ့ဖုဒ္ဓပဓာတ်နဲ့တွေ့တဲ့အခါကျတော့ တင်းလာတဲ့သဘောတွေတောင့်လာတဲ့သဘောသဘောတွေပေါ်ပြလာပါလိမ့်မယ်အဲ့တင်းသဘောအဲ့ဒါကိုပြုပြင်မပြစ်နဲ့အဲ့ဒီသဘောကိုမြင်အောင်ကြည့်တင်းတာလေးပေါ်လာရင်တင်းတဲ့သဘောလေးကိုမြင်အောင်ကြည့်တင်းတယ်တင်းတယ်တင်းတယ်လို့တင်ညာမပေးပါနဲ့ရိပ်ရိပ်ဒိတ်ဒိတ်ရွရွမွားမွားလို့တင်ညာမပေးနဲ့သူ့သဘောလေးသူပြောင်းတာကိုကြည့် တင်းသဘောလေးပေါ်ပြတာကိုမြင်အောင်ကြည့်တင်းတယ်တင်းတယ်တောက်တယ်တောက်တယ်ကြိုက်တယ်ကြိုက်တယ်ဆိုရင်အဲ့ဒါသွားပြီးတင်ညာအပေးမှားနေပြီအဲ့ဒါဓာတ်လေးပါးရဲ့ဖောက်ပြန်တဲ့သဘောပဲရှိတယ်လို့မြတ်စွာဘုရားဟောထားပါရဲ့တန်းနဲ့ကိုကတင်းတယ်လို့တင်ညာပေးတယ်တောက်တယ်လို့တင်ညာပေးတယ်အဲ့တော့တင်းတာကြီးတောက်တာကြီးနောက်တော့မခံကျင်တဲ့ဒေါသတွေဖြစ်လာအဲအဲ့ဒီစိတ်နဲ့ဒေခာနာနီမှာ တင်းတယ်တောက်တယ်ပူတယ်ကြိုက်တယ်ဆိုပြီးသေရင်တော့အဲ့ဒါသွားပြီဦးဇင်းတို့တရားတော်မှတွေအဲ့ဒါကြောင့်စိတ်ကိုအခုကတည်းကတခါတည်းပြင်ရမယ်တင်းတယ်လို့မသိနဲ့တောက်တယ်လို့မသိနဲ့ပူတယ်လို့မသိနဲ့ကြိုက်တယ်လို့မသိနဲ့ဒါသဘောသူသဘောသူပေါ်ပြတာကိုမြင်အောင်ကြည့်ဒါသဘောတွေသူကသူပေါ်ပြနေတာပေါ်ပြနေတဲ့ဒါသဘောကလည်းငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူး တင်းတာပေါ်တယ်ပေါ်ပြလိုက်တဲ့ဓာတ်သဘောအဲ့ဟာမတင်းတဲ့လို့အမိတ်ပေးလို့မရဘူးပူတာပေါ်ပြလိုက်တယ်ဟိုကပူတဲ့သဘောပေါ်ပြတယ်အဲ့သဘောပေါ်ပြတာမပေါ်နဲ့လို့အမိတ်ပေးလို့မရဘူးသဘောပေါ်ပြတယ်သူသဘောသူဆောင်းနေတာသူ့လို့သူလုံနေတာဒါကြီးလေးပါသူသဘောသူဆောင်းနေတာသူ့လို့သူလုံနေတာကိုညာကဓာတ်သဘောလို့မြင်အောင်ကြည့် ပူတယ်လို့မသိနဲ့တောက်တယ်လို့မသိနဲ့ရင်းရိုင်းတယ်လို့မသိနဲ့လှုပ်ရှားတယ်လို့မသိနဲ့သွားပြီးတော့အဲ့ဒါကိုတင်ညာမပေးနဲ့ပြောတာသူသဘောသူပေါ်နေတာကိုသဘောကိုမြင်အောင်ကြည့်တင်းသဘောလေးကသူ့သဘောလေးပေါ်ပြကိုကသွားပြီးတင်းတယ်တင်းတယ်တင်းတယ်လို့ကိုကသွားတင်ညာပေးတာကိုကစိတ်ကသွားဆွဆွဲတာကိုကသူ့သဘောသူပေါ်ပြတာယုံကြည်ရသူကသူဒီခန္ဓာကြီးက သူ့အနဲ့သူတင်းတာ ပေါ်ပြလိုက် တောက်တာပေါ်ပြလိုက်ပူတာပေါ်ပြလိုက်အေးတာပေါ်ပြလိုက်ရိတ်ရိတ်ဒိတ်ဒိတ်ရွရွမွမွနဲ့အကုန်လုံးသူ့အလုပ်သူလုပ်သူကသူပေါ်ပြနေပါကိုကသူ့လုပ်သူလုပ်တာကိုကအဲ့ဒါသွားပြီးတော့အတ္တနဲ့ငါရှူတယ်ငါဆိုင်တယ်ငါတင်းတယ်ငါထုံတယ်ငါကျင်တယ်ဆိုပြီးတော့အဲ့ဒီမှာအယူလွဲတာ အဲ့ဒီအယူလွဲတဲ့အဲ့ဒီတင်ညာအပေးမှားပြီတင်ညာအပေးမှားလို့လောဘဒေါသဆိုတဲ့သင်္ခါရတွေဖြစ်ရပြီငါကိုကြီးလို့သွားယူလိုက်တယ်ငါဥစ္စာကြီးလို့သွားယူလိုက်တယ်ဒိဋ္ဌိကတ်သွားပြီအဲ့ဒါကိုဘလို့တက်တာအောင်ရအောင်လုပ်ရမလဲဆိုတောင်ကြံမြောက်ကြံကြမ်းကုန်ပြီ ိုတွေးဒီတွေးလည်းအတွေးမခံနဲ့ဟိုကြံဒီကြံလည်းမကြံသေးနဲ့တဘာဝတရားသူ့သဘောသူဆောင်နေတဲ့ခန္ဓာရဲ့သဘာဝကိုမြင်အောင်ကြည့်တင်းတာလေးပေါ်တော့လဲသူ့သဘောသူပဲပေါ်လာတာအဲ့ဒါလေးရဲ့အစလဲဆုံးတာမြင်အောင်တာကြည့်နေတောက်နာလေးပေါ်လဲတောက်နာလေးရဲ့သူ့သဘောသူသဘောလေးကိုဒါကြည့် တပည့်တော်တော့ဘာမှကိုမပေါ်သေးဘူးဖျားဆိုရင်တော့နှာသီးဝါလေးမှလေးလေးတွန်းသဘောကန်သဘောတွန်းသဘောကန်သဘောသူသဘောသူတွန်းလိုက်ကန်လိုက်ဖြစ်တာလေးကိုမြင်အောင်ကြည့်နော်ခန္ဓာကိုယ်ပေါ်မှာတောင့်သဘောတင်းသဘောလှုပ်ရှားတဲ့သဘောရိမ့်ရိုင်တဲ့သဘောရွာရွာမွားမွားပူတယ်အေးတယ်ဆိုပြီးတော့ဓာတ်လေးပါးရဲ့ဖောက်ပြန်မှုပေါ်လာရင်နော်ပူသဘောပေါ်ပြရင်ဒါတေဇောဓာတ်ပဲ ဟာလေရေခဲတုံးကြီးလို့အေးလာတယ်အဲ့တော့ကိုယ်ခန္ဓာကိုယ်မှာသတ်မဲ့ဓာတ်တွေကအရင်ဆုံးပြလာပါလိမ့်မယ်ဝါယောဓာတ်သတ်လို့သေခံမဲ့ပုဂ္ဂိုလ်ကအဲ့ဒါဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွရွရွရွနဲ့တချို့တလေဆိုလက်တွေခြေတွေတားလို့မရစီးလို့မရအောင်ဒီရိုက်ခတ်ဝါယောဓာတ်တွေတွန်းကန်းနေတာအဲ့ဒါဝါယောဓာတ်ကတတ်ခံမဲ့ပုဂ္ဂိုလ်ပဲတဲ့ ထဝီဓာတ်ကတက်ခံမဲ့ပုဂ္ဂိုလ်ကြတော့တရားထိုင်တိုင်းထိုင်တဲ့မှာထုံကျင်တောင့်တင်းပြီးတော့ပထဝီဓာတ်ကြီးရဲ့ပြင်းထန်ပြီးကြိုက်ခဲပြီးတက်လာအဲ့ဒီဓာတ်ကြီးကကိုယ်တတ်မှာပဲအာဘောဓာတ်ကတက်ခံမဲ့ပုဂ္ဂိုလ်ကြချွဲတွေတလိပ်တွေကြက်လာတက်လာတယ်ဆို့လာတယ်မော်ပန်းပြီးတော့ဒီကနာနေကြချွဲတွေတလိပ်တွေကြက်တက်ဆို့ပြီးတော့တေရတတ်တယ် တေဇောဓာတ်ကြီးကတတ်ခါမဲ့ပုံကိုကျတော့မီးလောင်တယ်လို့ပူပြီးတော့တခါတည်းနှလုံးသွေးပွက်ပွက်ဆူပူလှပြီလောင်လှပြီကဲပါအောင်ဆိုပြီးတော့တေရတာအဲ့ဒီဓာတ်ကြီး၄ပါးကတဘာဘာဥစဉ်တို့တွေတတ်မှာပဲအဲ့ဒီဓာတ်၄ပါးဖောက်ပြန်ပြီးတက်လာတဲ့အခါမှာဒါကြောင့်မို့ အဲ့ဒီပူတာကိုပူတယ်လို့လူတိုင်းသိတယ်ကလေးလည်းသိတယ်လူကြီးလည်းသိတယ်ထုံတာကိုထုံတယ်လို့လူတိုင်းသိတယ်အဲ့ဒီအသည့်ကိုပြောင်းရမှာထုံတယ်လည်းမဟုတ်ပူတယ်မရှိကြိုက်တယ်မရှိ ထုံတယ်မရှိကျင်တယ်မရှိ သူ့သဘောသူဖောက်ပြန်ပြောင်းလဲနေတာပဲဒါသဘောတွေသူ့သဘောသူပြောင်းလဲနေတာပဲကြည့်ဒါသဘောတွေသူကသူဘောပေါ်ဘောပေါ်ပြနေပြီ။ တင်တာပေါ်ပြလိုက်တောင်းတာပေါ်ပြလိုက်ထုံတာပေါ်ပြလိုက်ကျင်တာပေါ်ပြလိုက်ပေါ်ပြနေတဲ့သဘောသဘောကသူ့အတူပေါ်ပြနေတာစိတ်ကသွားပြီးအဲ့ဒါကြီးထုံတယ်ကျင်တယ်ပူတယ်ကြိုက်တယ်လို့သွားပြီးတင်ညာမပေးပါနဲ့ဒေဂနာနီမှာအဲ့တင်ညာမျိုးပေးလိုက်ပူတယ်ပူတယ်ပူတယ်ဆိုရင်အသွားပြီးပူဓာကြီးပေါ်မှာဥပါဒံဆွဲပြီးတော့အဲ့ဒါ ငရဲမိတွေတောက်လာမှာပဲစိတ်ထဲမှာပူတယ်လို့သွားတင်ညာပေးလို့ကြိုက်တယ်လို့တင်ညာပေးလို့ထုံတယ်လို့တင်ညာပေးလို့ပူတယ်မရှိကြိုက်တယ်မရှိ ထုံတယ်မရှိကျင်တယ်မရှိသူသဘောသူဒါသဘောတွေသူကသူပေါ်ပြနေတာပဲရှိတယ်ဒါသဘောတွေဓာတ်ဆောင်နေတာ ဉာဏ်ထဲမှာမြင်အောင်ကြည့်ပါောက်ကဒါလေးပါ ဖောက်ပြန်တဲ့အခါမှာတိခံပြီးတော့ရှုရမှာနော်အဲ့တိခံမှုမပါဘဲနဲ့ လှုပ်ချင်တိုင်းလှုပ်ပြလိုက်မယ်ကြွချင်တိုင်းကြွပြလိုက်မယ်မချင်တိုင်းမပြလိုက်မယ်ဆိုရင်တော့အဲ့ဒါရှုစရာမရှိတော့အောက်ကတရားကပြနေပြီဟိုမှာကိုကအဲ့ဒါကိုစောင့်ကြည့်ရမှာမကြည့်ဘဲနဲ့အဲ့ဒီအချိန်မှာတခါတည်းလောဘနဲ့ပေါင်းပြီးတော့ဟိုလိုပြင်လိုက်ဒီလိုပြင်လိုက်အဲ့ဒါတဏှာလောဘရဲ့အလိုလိုက်တာဒေါသနဲ့ဖက်ပြန်ပြီးတော့တခါတည်းခန္ဓာကိုယ်ကြီးညှက်ထားတာတို့ ဒါမျိုးလည်းမရှိသေးရဘူးလောဘအလိုလိုက်ပြီးတော့လည်းခိုင်းလှုပ်ချင်အောင်ရှောက်လှုပ်နေရလဲမလှုပ်ရဘူးဘလို့တက်တာအောင်လှုပ်ရမလဲဆိုပြီးတော့တက်တာရရအောင်ရှောက်လဲလှုပ်မနေရဘူးသိခံရမယ်သိခံမှနိဗ္ဗာန်ရကြည့်ကိုခန္ဓာကိုယ်မှာဘောတွေဘာတွေပေါ်နေဘာမှမပေါ်ဘူးဆိုတဲ့ပုဂ္ဂိုလ်က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 ဒီတရားလေးတထိုင်တွင်းမှာတော့ငါစိတ်ကိုငါနိုင်အောင်ထိမ့်မယ်အရိယာတွေသူတော်ကောင်းတွေကဒီစိတ်ကိုနိုင်အောင်ထိမ့်ခဲ့ကြဒီစိတ်ကိုမနိုင်လို့တန်တရာကြီးထဲမှာဝဲလက်ခတ်ဒီစိတ်ကိုမနိုင်လို့ဆင်းရဲကြ တ်လက္ခဏာတွေဓာတ်သဘောတွေမြင်အောင်ကြည့်ပါပူတယ်လို့မသိနဲ့တောက်တယ်လို့မသိနဲ့အေးတယ်လို့မသိနဲ့ကြိုက်တယ်လို့မသိနဲ့ဓာတ်သဘောတာမြင်အောင်ကြည့်ဓာတ်သဘောသူ့သဘောသူဆောင်းနေတာတွေကိုမြင်အောင်ကြည့်ဓာတ်လက္ခဏာတွေမြင်အောင်ကြည့်ဓာတ်လို့လည်းသိရမယ်ရုပ်လို့လည်းသိရမယ်နာမ်လို့လည်းသိရမယ်ဒါမှအတိမှန်တာဒါမှအမြင်မှန်တာ ပူတယ်လို့သိတယ်ကြိုက်တယ်လို့သိတယ်ထုံတယ်လို့သိတယ်ကျင်တယ်လို့သိတယ်အဲ့ဒါကလူတိုင်းသိတဲ့အသည့်အဲ့ဒီအသည့်နဲ့တေကနာနီသိလို့မရအောင်ရုပ်လို့သိရမယ်နာမ်လို့သိရမယ်ဓာတ်လို့သိရမယ်ပရမတ်တရားဓာတ်တရားရုပ်တရားနာမ်တရားကို သိပြီးသေမှအသေးတတ်မှာ ဘယ်လွတ်ချင်ကိုကိုကိုကယ်တင်ရမယ်တောင်တွေးမြောက်တွေးဟိုတွေးဒီတွေးတွေးနေတဲ့စိတ်နဲ့မျောလိုက်နေတဲ့စိတ်နဲ့လည်းသိလို့မဖြစ်ပါဘူးဗျံပရာစိတ်နဲ့သိလို့မရဘူးကိုယ်စိတ်ကို ထိရမှာဒါကြောင့်မို့လူပေါင်းသိမ်းပေါင်းတန်းပေါင်းများစွာသိပြီးတော့လူပြည်နတ်ပြည်ပြန်တက်တာလေးကနည်းနည်းလေးပဲဘာကြောင့်လဲဒီစိတ်ကိုမပြင်တတ်လို့ ဒီစိတ်ကိုဘလို့ထိမ့်သိရမှမသိလို့အဲ့ဒါအခုတရားတထိုင်ထိုင်ရင်းနဲ့ဦးဇင်းတို့တရားတော်မတွေအခု စိတ်ကိုတခါတည်းပြုပြင်တတ်အောင် နောက်သေခါနာနီးလဲဒီလိုပဲလာမှာပဲခန္ဓာကိုယ်ကြီးကတင်တာတစ်မျိုးတောက်တာတစ်မျိုးလှုပ်ရှားတာတစ်မျိုးရိပ်ရိမ်တာတစ်မျိုးပူတာတစ်မျိုးအေးတာတစ်မျိုးအမျိုးမျိုးနှိပ်ဆက်နေတာအမျိုးမျိုးဖောက်ပြန်နေတာအမျိုးမျိုးပြောင်းလဲနေတာ မျိုးမျိုးဖောက်ပြန်ပြောင်းလဲနေတဲ့ဒီခန္ဓာကိုယ်ကြီးမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာဘာမှမရှိဘူးအဲ့ဒါကြီးကိုငါကိုလို့ထင်ကြတယ်ငါဥစ္စာလို့ထင်ကြငါလို့ထင်ကြတယ်ယောက်ျားလို့ထင်ကြမိန်းမလို့ထင်ကြတဏမာနဒိဋ္ဌိတွေကပ်ပြီးတော့အဲ့ဒါအပဲဆွဲချကုန်တယ်တတိထားဒေါနာလေးသည်ကန္နာလေးသည် ခန္ဓာကိုယ်ပေါ်မှာရိပ်ရိပ်ရိပ်ရိပ်ဒိတ်ဒိတ်ဒိတ်ဒိတ်ရွရွရွရွတွန်းသဘောကန်သဘောလှုပ်ရှားသဘောပေါ်လာတင်းသဘောတောင်သဘောပထဝီဓာတ်ကပေါ်သလားဝါယောဓာတ်တွေကပေါ်နေလားတောက်နာတွေတင်းနာတွေပေါ်နေပေါ်နေတဲ့သဘောလေးတွေသူ့သဘောသူဆောင်နေတာလေးကိုမြင်အောင်ကြည့်ပူတဲ့သဘောပေါ်သလားတေဇောဓာတ်ကဥစည်းတဲ့ပုဂ္ဂိုလ်ကပူရာအရင်စပေါ်မှာပထဝီဓာတ်ကဥစည်းတဲ့ပုဂ္ဂိုလ်ကမာတယ်တောက်နေတင်းနေကြိုက်တယ်ဆိုပြီးတော့ မာသဘောပျော်သဘောဆိုတဲ့အဲ့ဒီမာမှုတင်းမှုရစပေါ်လာမှာဝါယောတကပေါ်တဲ့ပုဂ္ဂိုလ်ကြောတွန်းလိုက်ကန်လိုက်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောနဲ့အဲ့ဒါပေါ်လာမှာအာဘောတကဥစည်းတဲ့ပုဂ္ဂိုလ်ကြတော့မောကြဆို့ပြီးတော့တက်လာ ကိုယ်တတ်မဲ့ဓာတ်ကအရင်ဆုံးစပေါ်မှာပဲအဲ့ပေါ်လာတဲ့အပေါ်မှာဓာတ်လိုမြင်အောင်ကြည့်ပြီးတော့သူသဘောသူဆောင်းနေတာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဓာတ်သဘောတွေဓာတ်ဆောင်းနေတာသူသဘောသူဆောင်းနေတာမြင်အောင်ကြည့်ပါ ခန္ဓာကိုယ်အသာလေးညံလေးနဲ့ဖြန့်ပြီးတော့အသာလေးကြည့်စိတ်ကလေးနဲ့အသာလေးဖြန့်ပြီးကြည့်နေနေသူကသူဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာရွာရွာမောမောမောမောမောမောနဲ့တရိပ်ရိပ်ဒိတ်ဒိတ်ဒိတ်တွေသူကနဲ့သူပေါ်နေတာအဲ့လိုပေါ်ပြီးဆိုရင်နှာသီးဝပြန်မကတ်နဲ့အဲ့ပေါ်တဲ့နေရာလေးတွေမှာတတိထားပြီးကြည့်နေတရိပ်ရိပ်ဒိတ်ဒိတ်တရွာရွာတမောမောနဲ့ သူသဘောသူဆောင်းနေတာ စိတ်ကိုဘေးမရောက်ပါစေနဲ့ကိုယ်စိတ်ကိုခန္ဓာကိုယ်ပေါ်မှာပဲတတိကိုထားနိုင်အောင်ထားအတိတ်တွေးလိုက်အနာဂတ်တွေးလိုက်တောင်ရောက်လိုက်မြောက်ရောက်လိုက်အဲရောက်နေတဲ့စိတ်ကိုကိုယ့်ရဲ့ခန္ဓာကိုယ်ပေါ်မှာကိုယ့်ရဲ့ရှုွက်ပေါ်တတိထားနာဒီဝတွန်သဘောကံသဘောရဲ့အပေါ်မှာသုံးတတ်နေတာလားခန္ဓာကိုယ်ရဲ့ပေါ်တဲ့ဓာတ်လေးပါးပေါ်မှာအကုန်ဖြန့်သုံးတတ်နေတာလား ကိုယ့်ရဲ့ရှုွက်မပြောင်းစေနဲ့တင်းသဘောတွေတောင်းသဘောတွေသဘောတွေပေါ်ပြတာသူ့ရဲ့သဘောအစအလယ်ဆုံးကိုမြင်အောင်ကြည့်တင်းသဘောလေးတွေဘလို့စပြီးဘလို့ဖြစ်ပြီးဘလို့ဆုံးသွားတယ်ဆိုတာတင်းတာရဲ့အစတင်းတာအလယ်တင်းတဲ့အဆုံးပူတဲ့သဘောပေါ်ရင်ပူတာအစပူတာအလယ်ပူတဲ့အဆုံးကိုဉာဏ်နဲ့မြင်အောင်ကြည့်အဲ့ဒီမှာတက္ကရာဒိဋ္ဌိကိုခွာ ငါပူတယ်ငါနာတယ်ငါကြိုက်တယ်ဆိုတော့မကတ်စေနဲ့ငါဆိုတာမရှိဘူးငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးဓာတ်၄ပါးရဲ့သူသဘောသူ ပေါ်ပြနေတာပဲရှိတယ်ဓာတ်၄ပါးရဲ့ပေါ်ပြတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပူတယ်လို့တင်ညာမပေးနဲ့ကြိုက်တယ်တင်ညာမပေးနဲ့ထုံတယ်တင်ညာမပေးနဲ့ပေါ်ပြလာတာဓာတ်သဘောတွေပဲ သူကသူတင်းတာပေါ်လာလိုက်တင်းသဘောပေါ့တင်းတယ်တင်းတယ်ဆိုကိုယ်ကစိတ်ကသူကဆွဆွဲတာငငယ်တော့ဒါကြီးကိုတင်းတယ်လို့မှတ်ထားခဲ့လို့ပူတယ်လို့မှတ်ထားလို့တောက်တယ်လို့မှတ်ထားလို့အဲ့ဒါကြီးကသွားပြီးတင်ညာပေးတာတင်ညာမပေးနဲ့သဘောပေါ်ပြသူဒါသဘောတွေပေါ်ပြတာဒါသဘောလို့အမှန်မြောင်ကြည့် အဲ့ဒီဓာတ်သဘောတွေပေါ်လာတဲ့ဓာတ်သဘောတွေခုကြည့်မြဲသလားအဲ့ဒါတွေကြည်တမ်းလုံးဝမှမမြဲဘူးသူ့အနေနဲ့သူနည်းနည်းပူတာလည်းများများပူတာပြောင်းသွားထုံတာလည်းနည်းနည်းထင်ထုံတာတွေများများထုံတာပြောင်းသွားတမျိုးပြီးတမျိုး ဖောက်ပြန်ပြောင်းလဲနေတယ် ပေါ်ပြနေတဲ့တန်သဘောတွေဟာမမြဲဘူးသူကသူ ပြောင်းလဲနေတာအဲ့ဒါကိုဉာဏ်နဲ့မြင်အောင်ကြည့်နည်းနည်းလေးတင်လာလိုက်မြန်မြန်လေးတင်လာလိုက်တင်းတဲ့သဘောလေးကိုကြည့်လိုက်သဘောလေးကတိုးတိုးတိုးတိုးလာတာပြောင်းပြောင်းသွားတာတစ်မျိုးပြီးတစ်မျိုးပေါ်ပြတာ ဒိတ်ဒိတ်ဒိတ်ဒိတ်ပေါ်လိုက်ရိတ်ရိတ်ရိတ်ရိတ်ပေါ်လိုက်ရွာရွာရွာရွာပေါ်လိုက်မောမောမောမောပေါ်လိုက်ပေါ်ပေါ်ပေါ်ပေါ်ပြနေတဲ့သဘောတွေဟာညံနဲ့ကြည့်တော့တီတာမရှိဘူးရဲတာမရှိဘူးဩဘုရားကတကြောင်မို့ဖောက်ပြန်ပြောင်းလဲနေလို့ရုပ်လို့ပြောတာပါလားဟောရုပ်လက္ခဏာကိုမြင်အောင်ကြည့် ူတယ်မသိနဲ့တောင်းတယ်မသိနဲ့တင်းတယ်လို့သွားပြီးတော့တင်ညာမပေးနဲ့ပြောင်းလဲနေတဲ့ရုပ်သဘောကိုမြင်အောင်ကြည့်တမျိုးပြီးတမျိုးဘလို့ပြောင်းလဲနေသလဲဆိုတာအဲ့ဒီပြောင်းလဲတဲ့သဘာဝလက္ခဏာမြင်အောင်ကြည့်သူ့သဘောသူပြောင်းလဲနေတာအဲ့ဒီမှာငါဆိုတဲ့ဒိဋ္ဌိလာကတ်လိုက်မယ်ဝေဒနာ ရှိနေတဲ့ပုဂ္ဂိုလ်ကအဲ့တင်းတာယူငါတင်းတယ်ငါကြိုက်တယ်ငါထုံတယ်ဆိုသွားပြီးတင်ညာပေးရင်ငါကတ်သွားမှာငါကတ်မခံနဲ့လှုပ်ပြင်းမရွှေ့ပြီးတော့လည်းမပြည့်ဖြက်မပြည့်နဲ့အဲ့ဒီဒါလေးပါရဲ့ အစလဲဆုံးကိုမြင်အောင်လိုက်ပြီးတော့ရှုမယ်ကိုကအတ္တနဲ့ပြုတ်ပြင်မရွှေ့ပြလိုက်တာမလုံးနဲ့ကိုယူထားတဲ့ဒိဋ္ဌံပါရမီတွင်သူ့အတူရေမျောမျောမိလောင်လောင်ကဘာကြီးပြက်ပြက်ငါလုံးဝမှမဖြုတ်ဘူးဆိုတဲ့စိတ်ကိုမွေးလိုက်ဒီခန္ဓာကိုယ်ကြီးသေတော်သေရမှာပဲသေတော့လေသူများတွေမီးရှို့မြေမြုပ်လှုပ်ချင်အောင်လှုပ်ကြအခုချိန်မှာကိုလှုပ်ချင်တာရအောင်လှုပ်ထားခဲ့ကိုလို မလိုက်ကိုယ်ကြိုက်မဆောင်နဲ့ဒီခန္ဓာကိုယ်ကြီးကိုအလိုမလိုက်နဲ့အဲ့ဒါကြီးဘလောက်လိုလိုက်လိုက်နောက်ဆုံးတော့ဒုက္ခပေးတာပဲဒုက္ခပေးတဲ့ခန္ဓာကိုယ်ကြီးပေါ်မှာပဲငါကိုငါဟာဆိုပြီးတော့အော်ဟစ်ပြီးသေသွားရင်အပဲပြန်ဆင်းရပြန်ဦးမှာတိရိစ္ဆာန်ဘဝရောက်လဲဘယ်သူမှတိုင်လို့မရတော့လို့မရဒီလိုသာသနာနဲ့တွေ့တော့မှာအတိမှန်အမြင်မှန်နေရအောင်တခါတည်းကြိုးစားပြီးတော့ကျင့်ပါ နာကိုယ်ပေါ်ဖြန့်ကြည့်ရုပ်သဘောတွေဘလို့ပြောင်းနေတယ်ဆိုတာသူကသူတင်တာတမျိုးပေါ်လာလိုက်တခါတောက်တာတမျိုးဖြစ်သွားပြန်ပြီပူတာတမျိုးဖြစ်သွားပြန်ပြီအမျိုးမျိုးပေါ်နေတာပူတယ်လဲတင်ညာမပေးနဲ့ပေါ်ပြတဲ့သဘောတွေကိုပဲညံနဲ့လိုက်ကြည့်နေသူသဘောသူပြောင်းလဲနေတာတွေညံနဲ့မြောင်ကြည့် စိတ်ကိုသွားပြီးအလိုမလိုက်နဲ့ပြုကျင်တိုင်းပြုပြင်ကျင်တိုင်းပြင်လျှောက်လှုပ်ကျင်တိုင်းလှုပ်ရင်အသေးကနာနိကြရင်ပြုပြင်မရတဲ့အချိန်မှာအကျဉ်းကျဖြစ်သွားမှာ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 ခန္ဓာကိုယ်ပေါ်မှာမြင်တဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်ပေါ်မှာဉာဏ်နဲ့စိုက်ကြည့် န္ဓာကိုယ်ဣရိယာပုကိုငြိမ်အောင်ထားကိုရွှေ့လိုက်ဒီရွှေ့လိုက်နဲ့သွားပြီးတော့အလိုမလိုက်နဲ့သူ့ရဲ့သဘာဝတရားလေးတွေဘလို့ဖောက်ပြန်ဘလို့ပြောင်းလဲနေရဆိုညံနဲ့မြောင်လိုက်ကြည့်မြောင်ကြည့် တတိထားရတာဉာဏ်နဲ့စောင့်ကြည့်ရတာဝိပဿနာလို့ပဲဉာဏ်လို့ဉာဏ်လို့ဉာဏ်နဲ့စောင့်ကြည့်တင်းသဘောတွေတောင်သဘောတွေဒီဓာတ်လေးပါးသဘောတွေဘလို့ဖောက်ပြန်ဘလို့ပြောင်းလဲနေတယ်ဆိုတာဉာဏ်နဲ့ကြည့်ကြည့်တဲ့အခါကျမှဖောက်ပြန်ပြောင်းလဲနေတတ်တဲ့သဘာဝရုပ်လက္ခဏာတွေကိုမြင်လာ ကိုဉာဏ်နဲ့စိုက်ကြည့်ပေါ်နေတဲ့နေရာလေးကိုဖြန့်ကြည့်သဘောလေးတွေသူကလည်းသူပြောင်းပြနေလိမ့်မယ်တင်းနာလေးတွေတောက်နာလေးတွေဒိတ်ဒိတ်ရိပ်ရိပ်လေးတွေရွရွမောမောလေးတွေသဘောလေးတွေသူကသူပေါ်ပေါ်ပေါ်ပေါ်ပြနေပါလိမ့်မယ်အဲ့ဒီပေါ်ပြနေတဲ့သဘောတွေဟာ အဲ့ဒါရုပ်လက္ခဏာတွေပဲသူသဘောသူ ပြောင်းပြရုပ်ပနာဖောက်ပြန်ပြောင်းလဲတဲ့သဘောသူကသူပေါ်ပြနေလိမ့်မယ်အဲ့ဒါဉာဏ်နဲ့မြောင်ကြည့် ဘောပေါ်ဘောပေါ်ပြလာရင်ဓာတ်သဘောတွေပဲပြောင်းသွားပြီဆိုရင်အဲ့ဒါရုပ်လို့ဘုရားဟောတာရုပ်သဘောရဲ့အတွင်းထဲမှာပထဝီတည်သောအဘောဝါရောဆိုအတ္တလေးပါပါတယ်တလေးပါရဲ့သဘောတွေပြောင်းနေတာတွေဉာဏ်နဲ့မြောင်ကြည့်ခန္ဓာကိုယ်လှုပ်ပြမွှေ့မပေးနဲ့နော် သူကသူဖြစ်ချင်တာဖြစ်ပါစေငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်တဲ့ခန္ဓာကြီးဒီခန္ဓာကြီးဘလောက်ကြွေကြွေဘလောက်ငွေငွေနှိမ့်ဆက်နေမှာအဲဒီခန္ဓာကြီးနှိမ့်ဆက်တိုင်းနှိမ့်ဆက်တိုင်းမှာလောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်မောဟတွေဖြစ်လိုက်ဖြစ်နေရအာဟုသို့စိတ်တွေအဲ့ဒီအာဟုသို့စိတ်တွေကနေကုသို့စိတ်ဖြစ်အောင်ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ဘူးရုပ်ရဲ့ သူ့သဘောသူဖောက်ပြန်ပြောင်းလဲနေတာပဲရှိပါလားရုပ်လက္ခဏာတွေမြင်အောင်ကြည့်ဆံပြားနေခြေပြားထိအောင်ဒိတ်ဒိတ်ဒိတ်ဒိတ်ရိပ်ရိပ်ရိပ်ရိပ်ရွရွရွရွမောမောမောမောတောင်သဘောတင်းသဘောပူသဘောအေးသဘောတမျိုးပြီးတမျိုးဖောက်ပြန်ပြောင်းလဲနေတာတွေညံထဲမှာသေးသေးချာချာမြင်အောင်ကြည့်မြင်အောင်ကြည့် ငါပူတယ်ငါနာတယ်ငါကြိုက်တယ်ဆိုတဲ့အတိမာပဲငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးငါဆိုတာမရှိဘူးငါကြိုက်တယ်ဆိုတာမရှိဘူးငါထုံတယ်ဆိုတာမရှိဘူးငါကျင်တယ်ဆိုတာမရှိဘူးပူတယ်လို့သင်ညာသွားမပေးနဲ့ကြိုက်တယ်သင်ညာမပေးနဲ့အဲ့ဒါကိုသိခံပြီးတော့ရှု သိခံပြီးတော့သူသဘောဘလို့လဲဆိုတာသူ့ရဲ့သဘောကိုဒါညံနဲ့မြောင်ကြည့်ရုပ်သဘောတွေသူ့အနေနဲ့သူတစ်မျိုးပြီးတစ်မျိုးတင်းသဘောကလည်းနည်းနည်းတင်းတယ်များများတင်းတယ်အများကြီးတင်းလာပြီးရင်သူကပြန်ချုပ်သွားတာပဲပူတဲ့သဘောကလည်းသူ့အတူအဲ့ဒါမြဲတယ်မရှိဘူးမမြဲတဲ့အနေဆာကိုဟိုကပြကိုကအဲ့ဒါကိုမြဲတယ်လို့သွားထင်တာ ဟိုကမမြဲတဲ့အနေဆာကိုပြတယ်ဟိုကဆင်းရဲတဲ့ဒုက္ခကိုပြတယ်ဟိုကဒုက္ခလို့သွားထင်တယ်အဲနှိမ့်ဆက်ပြီးပိလနာတော်တယ်ခန္ဓာကြီးကအရန်နှိမ့်ဆက်တယ်အဲနှိမ့်ဆက်နေတဲ့သဘောငါပိုင်တယ်ဆိုမနှိမ့်ဆက်နဲ့လို့အမိန်ပေးလို့ရမှာပေါ့မနှိမ့်ဆက်ပါနဲ့လည်းပြောလို့မရဘူး မဖောက်ပြန်မှနဲ့လည်းပြောလို့မရအဲ့ဒီရုပ်သဘောတွေဟာသူ့သဘောသူဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေဟာဉာဏ်နဲ့ကြည့်လိုက်တော့မမြဲတဲ့အနိစ္စကိုလည်းမြင်လာနှိမ့်ဆက်နေတဲ့ဖြစ်ပျက်သင်္ခါရဒုက္ခတွေလည်းမြင်လာမပိုင်တဲ့အစိုးမရတဲ့အနတ္တလက္ခဏာဉာဏ်တွေလည်းမြင်လာလိမ့်မယ်အဲ့တော့ရုပ်လက္ခဏာမြင်အောင်ကြည့်မြင်ရင်အဲ့ဒီရုပ်လက္ခဏာပေါ်မှာ ဉာဏ်ကသုံးသက်ကြည့်တော့အနိစ္စလက္ခဏာဉာဏ်นี่မြင်လာလိမ့်မယ်မမြဲဘူးသူကသူပြောင်းနေတာပြောင်းနေတာဖောက်ပြန်နေတယ်ပြောင်းလဲနေတယ် နဲ့စောင့်ကြည့်တတိထားတတိထားရင်တွေ့တယ်တင်းသဘောတွေတောင်သဘောတွေရိပ်ရိပ်တိတ်တိတ်ရွရွမောမောကိုယ်ခန္ဓာကြီးပြနေလိမ့်မယ်ပင်လာတဲ့သဘောတွေတောင်လာတဲ့သဘောတွေသဘောတွေကိုလည်းမြင်အောင်ကြည့်အဲပေါ်လာတဲ့သဘောပေါ်မှာတင်းတယ်တင်းတယ်တောင်တယ်တောင်တယ်လို့တင်ညာမပေးနဲ့ပူတယ်လို့တင်ညာမပေးနဲ့ကြိုက်တယ်လို့တင်ညာမပေးနဲ့ မူးတယ်ဝေတယ်အော့တယ်အန်းတယ်သွားပြီးတင်ညာတွေပေးတာငါမူးတယ်ငါဝေတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ဆိုတော့တင်ညာပေးမှတော့ဒိဋ္ဌိကကတ်တာသဘောတွေသူ့အနေနဲ့သူဖောက်ပြန်နေတာညာနဲ့မြင်အောင်ကြည့်ပါ ရုပ်စင်တွေဟာအမြဲတမ်းပြောင်းဉာဏ်နဲ့မြောင်ကြည့်ဘူးသဘောအေးသဘောတင်းသဘောတောင်သဘောရုပ်သဘောတွေဟာမမြဲဘူးသူ့သဘောသူတစ်မျိုးပြီးတစ်မျိုးပေါ်ပြနေပါလိမ့်မယ်ရုပ်ပေါ်တော့နာမ်ကလည်းပေါ်ရတာ ယုံလေးတွေပေါ်တိုင်းပေါ်တိုင်းသွားသွားသိသိနေတာကနာတင်းတဲ့သဘောပေါ်ပြလိုက်ပြီဆိုရင်ပေါ်ပြလိုက်တဲ့နေရာနာကသွားညှို့ရတာတင်းယုတ်တောင်းယုတ်တမျိုးပြီးတမျိုးပြောင်းပြနေတဲ့ယုတ်တွေပြောင်းနိုင်ပြောင်းနိုင်မှာနာလေးကလည်းပြောင်းပြောင်းသိရတာနာလက္ခဏာထိရှုနိုင်တဲ့ပုဂ္ဂိုလ်ကနာထိရှုပါ နာလက္ခဏာမရှုနိုင်တော့ရုပ်သဘောတွေဒါကြည့်အိမ်တွေးလိုက်အိမ်ကြောင့်တွေးလိုက်အလုံးကြောင့်တွေးလိုက်သားကြောင့်တွေးလိုက်သမီးကြောင့်တွေးလိုက်ကလည်းနာမယ်စိတ်ကတွေးတာရုပ်ကြီးကမတွေးတာဘူးစိတ်ကဟိုရောက်လိုက်ဒီရောက်လိုက်ပူရာပေါ်ပူရာသွားသိလိုက် တင်တာပေါ်တင်တာသွားသိလိုက်သွားသွားသိပြီးတော့ညွတ်ညွတ်ညွတ်ညွတ်ပြီးတော့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 ပြောင်းလဲပြီးတော့နေတဲ့သဘောလေးညွတ်ညွတ်နေရတဲ့သဘောလေးအဲ့ဒီနာရဲ့သဘောသူ့အတူပြောင်းညွတ်နေတဲ့သဘောလေးကိုပဲတတိထားစောင့်ကြည့်အဲ့ဒီနာလေးရတယ်မမြဲဘူးရုပ်လေးရတယ်မမြဲဘူးဩရုပ်တရားတွေနာတရားတွေဟာသူ့လောက်သူ့လောက်နေကြပါလား ငါကိုဆိုတာမရှိငါဥစားဆိုတာမရှိငါဆိုတာမရှိဒီယုံနဲ့ဒီနာမဲရှိပါလားဓာတ်ကိုလည်းပိုက်ချသိခဲ့ပြီပေါ်ပေါ်ပြနေတာတွေကဓာတ်သဘောတွေပြောင်းပြောင်းသွားတော့ရုပ်သဘောဩရုပ်ပြောင်းလို့နာမ်ပြောင်းညွတ်တာဩရုပ်ကလည်းတတ်တတ်ပြောင်းညွတ်တဲ့နာမ်ကလည်းတတ်တတ် ဖောက်ပြန်ပေါ်ပြပြီးတော့တမျိုးပြီးတမျိုး ဖောက်ပြန်ပြောင်းလဲနေရတဲ့ယုတ်ကြီးကလည်းတတ်တတ်ရုပ်တွေပြောင်းနိုင်ပြောင်းနိုင်ပြောင်းနိုင်ပြောင်းပြောင်းညှို့နေရတဲ့တောတောသိနေတဲ့နံလေးကလည်းတတ်တတ်ရုပ်ကလည်းတက်တက်နာကလည်းတက်တက်ဩဒီရုပ်နဲ့ဒီနာပဲရှိတာအဲ့ဒီရုပ်ကလည်းငါ့ကိုမဟုတ်ဘူးငါ့ဥစ္စာမဟုတ်ဘူးငါမဟုတ်ဘူး တဏှာအဖြစ်မာနာအဖြစ်ဒိဋ္ဌိအဖြစ်မကန့်ညီနဲ့တဲ့မြတ်စွာဘုရားအဲ့ဒီဖောက်ပြန်ပြောင်းလဲနေတဲ့အဲ့ဒီရုပ်ဟာကြည်စမ်းဦးဇင်းတို့ဒကာတော်မတွေဘာများပိုင်နာရှိလို့လဲမြဲတာရှိလို့လဲမဖောက်ပြန်ပါနဲ့မပြောင်းမလဲပါနဲ့လို့ပြောဘာများအမိတ်ပေးလို့ရလို့လို့ခန္ဓာကြီးရဲ့သူကသူပေါ်ပြနေ ရုပ်ကသူ့သဘောသူဆောင်ပြနေတာအဲ့ဒီရုပ်ကိုငါရုပ်လို့စွဆွဲလို့မှန်မှမလားကိုမမပိုင်တာအစိုးမရအဲ့ဒီနံတရားကရောရုပ်ပေါ်လို့နံပေါ်နေရတာအဲ့ဒီနံတရားကလည်းသူ့လို့သူ့လို့အဲ့ဒီနံတရားကလည်းကိုမပိုင်ဘူးဘာမှအစိုးမရဩ လောကလောကလို့ပြောနေဒီယုတ်နဲ့ဒီနာမည်ရှိတာပါလားယုတ်ကလည်းသူ့လို့သူ့လို့နဲ့နာကလည်းသူ့လို့သူ့လို့နဲ့အဲ့ဒီမှာငါပိုင်နဲ့ငါဆိုင်နဲ့ငါကိုငါဟာဆိုတာဘာတစ်ခုမှမရှိပါလားဒါကိုသွားပြီးအယူလွဲပြီးတော့ငါကိုကြီးငါဟာကြီးငါဥစ္စာကြီးလို့အယူလွဲကြတယ်ငါရည်ငါမြေငါအိုးငါအိမ်ငါနိုင်ငံငါကဘာဆိုပြီးတော့အကုန်လုံးယူလွဲတယ် ဘာတစ်ခုမှပိုင်တာမရှိဘူးဆိုင်တာမရှိဘူးသူသူဖောက်ပြန်ပြောင်းလဲနေတဲ့သဘောတက်တက်တွေရုပ်မှန်သမျှအကုန်ဖောက်ပြန်ပြောင်းလဲနေတာအတွင်းရုပ်အပြင်ရုပ်အနီးရုပ်အဝေးရုပ်နူးညံ့တဲ့ရုပ်သိမ့်ပွေးတဲ့ရုပ်ကြမ်းတမ်းတဲ့ရုပ်ဘာရုပ်တွေဖြစ်ဖြစ်ရုပ်မှန်သမျှကုန်လုံးဖောက်ပြန်ခြင်းပျက်စီးခြင်းသဘောပဲရှိပါလား အတိတ်ကယုတ်တရားလည်းအကုန်လုံးဖြစ်ပြီးပြတ်ခဲ့ပြီပိစုတ်ပိုင်းယုတ်နေရလည်းဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်နဲ့သူကသူသွားနေတာတင်နာနေတောင်းနာပြောင်းလိုက်ပူရာနေအေးရာပြောင်းလိုက်ဝင်တဲ့လေကနေတခါထွက်တဲ့လေပြန်ဖြစ်သွားလိုက်နည်းနည်းထုံသားနေများများထုံသွားလိုက်နည်းနည်းပူသဘောပေါ်လိုက်များများပူသဘောပေါ်သွားလိုက်ပြောင်းနေ ရုပ်အစဉ်တွေဟာဖောက်ပြန်ပြောင်းလဲနေတဲ့သဘောပဲရှိပါလားငါပူတယ်ငါနာတယ်ငါကြိုက်တယ်ဆိုတဲ့ဒိဋ္ဌိအကမခံပါနဲ့ငါကူဆိုတာမရှိငါဥစ္စာဆိုတာမရှိငါဆိုတာမရှိငါပူတယ်ငါကြိုက်တယ်ဆိုတာမရှိဘူးရုပ်ကဖောက်ပြန်တဲ့သဘောနာငါပြောင်းညွတ်တဲ့သဘောဒီရုပ်နဲ့ဒီနာမဲရှိတာဒီရုပ်နဲ့ဒီနာသူ့အလုပ်သူလုပ်နေတာ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 တရားသာသနာနဲ့တွေ့ရကျိုးနှက်အောင်လူဖြစ်ကျိုးနှက်အောင်ဒီယုတ်ဓမ္မနန္ဓမတွေရဲ့အပေါ်မှာသေးသေးချာချာညံနဲ့ကိုယ်ပိုင်ညံကိုယ်ပိုင်အသိဖြစ်အောင်ဆင်ခြင်သုံးသပ်ပါဒါလေးပါဖောက်ပြန်မှုပြင်းထန်လာလို့အဲ့ပေါ်မှာငါနာတယ်ငါကြိုက်တယ်လို့သွားပြီးတော့မယူနဲ့ ငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ဆိုပြီးခွာထားပါဒီခန္ဓာကိုယ်ကိုစောင့်ကြည့်ရုပ်ပေါ်မှာနာမ်ပေါ်မှာနံတရားတွေကလည်းဘလို့ပြောင်းနေလဲစိတ်ကဟိုရောက်လိုက်ဒီရောက်လိုက် ရောက်တဲ့စိတ်လေးကြည့်လိုက်ဩတမျိုးပြီးတမျိုးပေါ်နေရပါလားဒီစိတ်က မငြိမ်ပါလားငါစိတ်လို့ပြောတာဘယ်ဟာမြငါပိုင်လို့လဲငါစိတ်လည်းမဟုတ်ငါကိုယ်လည်းမဟုတ်ငါဥစ္စာလည်းမဟုတ်ပါလားအမှန်ကိုမြင်အမှန်သိအောင်ရှုရမှာအတ္တမဒိဋ္ဌိအမှန်မြင်တော့မှငါကိုငါဟာငါဥစ္စာရောက်ငါသူတစ်ပါးယောက်ျားမိန်းမလို့အယူလွဲထားတဲ့အဲ့ဒီအမှားကြီးကိုပယ်နိုင်မှာတတိထားဆောင်ရှု ငါနာတယ်ငါကြိုက်တယ်ဆိုပြီးတော့ပြုပြင်လှုပ်ရွှေ့လှုပ်ပြင်မရွှေ့မလှုပ်နဲ့နော်အတ္တဒိဋ္ဌိတွေနဲ့ပေါင်းပြီးတော့မာနတွေနဲ့ပေါင်းဒိဋ္ဌိတွေနဲ့ပေါင်းဒေါသတွေနဲ့ပေါင်းပြီးတော့ခန္ဓာကြီးကိုလှုပ်ချင်အောင်လှုပ်မယ်ဆိုအဲအဲ့ဒါအဲ့ဒါအကုသိုလ်စိတ်တွေယုံမယ်ကံမယ်ညှင့်မယ်ချုပ်မယ်ဝေဒနာတက်လာတဲ့ခါကျတော့ငါလှုပ်ချင်အောင်လှုပ်မယ်ဆိုတာအဲ့ဒီမန်နေမာနတွေ အတ္တဒိဋ္ဌိတွေအကုန်ဖြုတ်ရုပ်ရဲ့သူ့သဘောသူဖောက်ပြန်နေတဲ့သဘောနာလေးတွေကလည်းသူ့အသူပြောင်းညွတ်နေတဲ့သဘောဩဒီရုပ်နဲ့ဒီနာသူ့အလုပ်သူလုပ်နေတာဒါကိုသွားပြီးငါကကြားဝင်ပြီးတော့ငါနာတယ်ငါကြိုက်တယ်ငါပူတယ်သွားလုပ်နေတာပါလားအမှန်တော့ရုပ်နဲ့နာနဲ့ပဲရှိတာရုပ်ကလည်းသူ့အလုပ်သူလုပ်နေတာနာကလည်းသူ့အလုပ်သူလုပ်နေ ဒီရုပ်နဲ့ဒီနာသူ့လောက်သူ့လောက်သူ့သဘောသူဆောင်းနေတာငါသူတော်ကယောက်ျားမိန်းမမရှိရုပ်ကဖောက်ပြန်တဲ့နာကပျောက်ညွတ်တယ်ဒါပဲရှိတယ်ဖောက်ပြန်တဲ့ညွတ်တယ်အဲ့ဒါကိုပဲမြင်အောင်ကြည့်ရုပ်တည်းဖောက်ပြန်နေတာဒီတင်းသဘောလေးတွေတောင်သဘောလေးတွေသဘောလေးတွေဘလို့တွေပေါ်နေရလဲရုပ်လက္ခဏာမိအောင်ဖမ်းညာနဲ့စိုက်ကြည့် အဲ့နားလေးမှာကြည့်တမျိုးပြီးတမျိုးတမျိုးပြီးတမျိုးပေါ်လာလိမ့်မယ်နုနုပေါ်ရင်လည်းပေါ်မယ်ကြမ်းကြမ်းပေါ်ရင်လည်းပေါ်မှာ လက္ခဏာတွေပိုင်းခြားမြင်အောင်ကြည့်ပါပြောပြီးတော့တွေးနေတဲ့အတွေးနဲ့ပေါင်းမနေပါနဲ့ဝေဒနာတက်လာတဲ့အခါပေါ်မှာလည်းငါနာတယ်ငါကြိုက်တယ်ငါထုံတယ်ဆိုတော့အဲ့ဒီအတိမားအယူမားတွေကိုပယ်ပြီးတော့ရုပ်တဘာဝသူ့သဘောသူဖောက်ပြန်နေတာနာမ်ကလည်းသူ့သဘောသူပြောင်းညွတ်တတ်တဲ့နာမ်ရဲ့လက္ခဏာနှစ်ခုလုံးကိုမြောင်ရှုနိုင်တဲ့ယောဂီများနှစ်ခုလုံးကြည့် ရုပ်ကိုပဲမြင်အောင်ရှုနိုင်တဲ့ပုဂ္ဂိုလ်ရုပ်လက္ခဏာအရင်ဖမ်းရုပ်တရားနံတရားသူ့တဘာဝတရားသူ့လောက်သူ့လောက်နေတာမြင်အောင်ကြည့်မြင်အောင်ရှုအဲ့ဒါမှယုံနံนี่ကွဲပြီးတော့တေကနာနီဒီယုံနဲ့ဒီနာဟာငါမပိုင်အစိုးမရငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလား ပိုင်ပိုင်ခြားခြားရှုတတ်သွားရင်လူဖြစ်ကျိုးနှက်ပြီဒီကနာနီးလည်းအသေးတတ်ပြီငါကိုလိုမဆွဲတော့ဘူးငါဥစားလိုမဆွဲတော့ဘူးငါလိုမဆွဲတော့ဘူးငါသားငါသမီးငါအိုးငါအိမ်ငါစည်းစိမ်ဆိုမဆွဲတော့ဒီခန္ဓာကိုယ်ကြီးမှာငါမပိုင်တာဒီသားတွေသမီးတွေအိုးတွေအိမ်တွေစည်းစိမ်တွေဘယ်ငါပိုင်လိမ့်မလဲဆိုအမှန်မြင်သွားတာအဲဒါကြောင့်မို့အခု သူကသူတောင်းတာတွေတင်းတာတွေပေါ်လာတဲ့သဘောတွေပေါ်မှာရုပ်သဘောသူကသူဖောက်ပြန်ပြောင်းလဲနေတာမြင်အောင်ကြည့်တင်းတယ်လို့တင်ညာမပေးနဲ့တောင်းတယ်လို့တင်ညာမပေးနဲ့ဦးတယ်ကြိုက်တယ်ထုံတယ်ကျင်တယ်လို့တင်ညာမပေးပါနဲ့သဘောပေါ်ပြနေတဲ့သဘောတွေကိုဒါမြင်အောင်ကြည့်ရုပ်သဘောတွေသူကသူဖောက်ပြန်ပြောင်းလဲပြနေတာကိုငါနာတယ်ငါကြိုက်တယ်ဆိုတာမရှိပါလားအရှိကရုပ်သဘောကဖောက်ပြန်တယ် ရုပ်ဖောက်ပြန်တာပဲရှိတာကိုငါတို့ကသွားပြီးတော့ပူတယ်လို့တောက်တယ်လို့တင်းတယ်လို့တင်ညာသွားပေးနေပါလားအမှန်မြင်အောင်ရှုရုပ်တဘာဝနာမ်တဘာဝတွေရဲ့ဖောက်ပြန်ပျက်စီးပြောင်းလဲနေတဲ့ အမြဲတည်းအနိစ္စသဘောတွေမြင်လာလိမ့်မယ်နည်းနည်းလေးတင်းတာဒီများများလေးတင်းသဘောလေးတွေကြည့်လိုက်တယ်နည်းနည်းလေးတင်းသဘောလေးကများများလေးတင်းတာလေးပြောင်းသွားတယ်ပြောင်းပြောင်းပြောင်းပြောင်းနေတာလေရုပ်စင်တွေသူသဘောသူတစ်မျိုးပြီးတစ်မျိုးပေါ်ပြနေပြောင်းသွားလိုက်ပေါ်လာလိုက်နောက်တစ်မျိုးပေါ်လာလိုက်တစ်ခါပြောင်းသွားလိုက် ဋ္ဌိအကမ္မခံနဲ့ငါနာတယ်ဆိုတာမရှိဘူးငါကြိုက်တယ်ဆိုတာမရှိဘူးငါဆိုတာမရှိဘူးကြောကြီးတွေဝေဒနာတက်လာရင်တောက်တင်းပြီးတော့ညှက်တာတွေချုပ်တာကြီးလည်းမရှိပါသေးနဲ့ စထိုင်တော့ကအတိုင်းလေးပဲလွတ်လွတ်လေးထိုင်ပြီးတော့ရုပ်တဘာဝနာမ်တဘာဝတွေရဲ့အပေါ်မှာဉာဏ်နဲ့သုံးသပ်အဲ့ဒီချိန်မှာဒိဋ္ဌိတွေဒေါသတွေကကတ်လာတတ်တယ်ဖောက်ပြန်နေတဲ့ရုပ်သဘောတွေပေါ်မှာရုပ်လို့မသိနာလို့မသိဘူးတင်းတယ်တောက်တယ်ထုံတယ်ကျင်းတယ်သူသွားတင်ညာပေးပြီးတော့အဲ့တင်ညာပေါ်မှာမခံကျင်တဲ့ဒေါသအဲ့တော့ဝေဒနာကိုဖြစ်ညစ်တတ်ခြင်းနဲ့ဒေါသ စိတ်ထဲမှာတနှုံနှုံဆင်းရတဲ့ဒေါမနတဘလို့သက်တာအောင်လုပ်ရမလဲဆိုရှောက်ကြံနေတဲ့အဲ့ဒီအာကုသိုလ်စိတ်တွေအဲ့ဒါလောဘတွေဒေါသတွေမောဟတွေတောင်တွေးမြောက်တွေးရှောက်တွေးနေတာအဲ့ဒီအဲ့ဒါတွေအပယ်ချမဲ့စိတ်တွေအဲ့ဒီစိတ်တွေကရုပ်တဘာဝတွေနာမ်တဘာဝတွေသူသဘောသူဖောက်ပြန်ခြင်းပြောင်းလဲခြင်းပျက်စီးခြင်းအော်ကျုပ်ကလည်းသူ့လို့သူလို့နေတာနာမ်ကလည်းသူ့လို့သူလို့နေတာ ဒီယုံနဲ့ဒီနာဟာသူ့သဘောသူဆောင်သူ့လို့သူလုပ်နေပါလားလို့မြင်မှအဲ့ဒါတမာဒိဋ္ဌိအမှန်မြင်တာယုံလို့သိတယ်နာလို့သိတယ်ယုံဓမ္မနန္ဓမတွေကမမြဲတာကိုသိတယ်အစိုးမရတာသိတယ်အဲ့ဒါမှသာသနာနဲ့တွေ့ရကြုံနတ်တမာဒိဋ္ဌိအမြင်မှန်ဉာဏ်တူကအဲ့ဒါမှရအဲ့ဒါမှအသေးတတ်တေကနာနီးလဲဒီယုံနဲ့ဒီနာပေါ်မှာရှုယုံသဘောတွေနာသဘောတွေ ဖောက်ပြန်နေတာတွေပြောင်းလဲနေတာညာနဲ့ရှုပ်သွားတော့ကဲပါအောင်ယူပါအောင်ဘုန်းကြီးပြင်ပေးပါအောင်အောနေရမလိုတော့ပါဘူးကိုယုတ်ဓမ္မနန္ဓမ္မတွေပေါ်မှာကိုယ့်အကိုစင်ញံသုံးသပ်ပြီးတော့ရှုရင်းနဲ့ဦးဇင်းတို့တရားတော်မတွေအတိတ်လည်းမတွေးတော့ဘူးနာကလည်းမတွေးတော့ဘူးသားအတွက်လည်းမပူတော့ဘူးသမီးအတွက်လည်းမပူတော့ဘူးအိုးအိမ်စီးစိမ်ရှိသမျှအရာမှန်သမျှဟာကုန်လုံးခွဲခွာမဲ့သင်္ခါရသဘောတွေပဲဆိုတာ ဉာဏ်ကပိုင်းခြားပြီးတော့ရှုထားနိုင်တဲ့ပုံကိုယ်တွေဒေဂနာနီဖြောင်းဖြောင်းသေးရတယ်။ကြောင်ကြသိနဲ့မသေးရဘူး။စိုးရင်သိနဲ့မသေးရဘူး။ပူဆွေးတဲ့စိတ်နဲ့မသေးရဘူး။ငိုကြွေးတဲ့စိတ်နဲ့မသေးရဘူး။အဲ့လိုဖြစ်အောင်ခုရှုထားသဘောတွေဉာဏ်နဲ့လိုက်ကြည့် နန္တရားပါသုံးသပ်နိုင်တဲ့ပုဂ္ဂိုလ်ကလည်းတင်တာပေါ်တင်တာသွားတည်တဲ့စိတ်ကလေးကိုကြည့်။ဩပြောင်းပြောင်းပြောင်းပြောင်းပြီးတော့ဖောက်ပြန်ပြောင်းလဲပြနေတာကယုတ်။ယုတ်ပြောင်းတိုင်းပြောင်းတိုင်းမှာပြောင်းပြောင်းညွတ်နေတာကနံ။ဩယုတ်ကလည်းသူ့လို့သူ့လို့နေတာတတ်တတ်နံကလည်းသူ့လို့သူ့လို့နေတာ။ယုတ်ဓမ္မနံဓမ္မသူ့လို့သူ့လို့နေတာသူ့သဘောသူဆောင်နေတာအဲ့ဒါကိုဉာဏ်နဲ့မှမြင်လာအောင်ကြည့်။ ရုပ်တရားလည်းဒိတ်ဒိတ်ဒိတ်ဒိတ်ရိပ်ရိပ်ရိပ်ရိပ်ရွရွရွရွမောမောမောမောကြည့်ပါများလာရင်ခန္ဓာကိုယ်ကြီးပေါ်မှာဒိတ်ဒိတ်တရိပ်ရိပ်တရွရွတမောမောနဲ့ဟောပြန်ပြောင်းလဲနေတဲ့ရုပ်သဘောတွေညီအောင်ကြည့်ပါရုပ်ပြောင်းနိုင်ပြောင်းနိုင်မှာပြောင်းပြောင်းညွတ်တတ်တဲ့နာမ်သဘောလေးကြည့်အဲ့ဒီနာမ်လေးကလည်းမမြဲဘူးရုပ်သဘောတွေကလည်းမမြဲဘူး အောက်ပြန်တဲ့ယုတ်သဘောတွေပေါ်မှာတင်းတာတောင်းတာသဘောပေါ်ပြလိုက်တင်းတယ်တောင်းတယ်လို့တင်ညာမပေးနဲ့ငါနာတယ်ငါကြိုက်တယ်လို့ဒိဋ္ဌိမကတ်နဲ့သိခံပြီးတော့ရုပ်ရသဘောတွေသူသဘောသူဖောက်ပြန်ပြောင်းလဲနေတယ်မြင်အောင်ကြည့်အဲ့ဒါမှငါသူတော်ယောက်ျားမိန်းမဆိုတာမရှိဘူးငါဆိုတာမပါသေးနဲ့ ငါဥစ္စာဆိုတာမပါသေးနဲ့ ဒါကြီးလေးပါဖောက်ပြန်မှုတွေခြုံငိမ့်ပြီးတော့အေးနေတဲ့ပုဂ္ဂိုလ်များရုပ်ဓမ္မနန္ဓမ္မတွေတရိပ်ရိပ်နဲ့ဖောက်ပြန်ပြောင်းလဲနေတာတော့ရှိတယ်နော်တင်းနာကြီးတောက်နာကြီးကြမ်းထမ်းတဲ့သဘောတွေချုပ်သွားရင်အနုသဘောတွေကြမ်းနေလိမ့်မယ်မချုပ်သေးတဲ့ပုံကိုယ်တွေကတော့အဲ့ဒီပေါ်မှာစင်ញင်သုံးသက်ငါဆိုတာမပါသေးနဲ့ ဝေနာကျမ်းကြီးတွေတကျမ်းကြီးတွေကျမ်းနေသေးတဲ့ပုဂ္ဂိုလ်ကရုပ်ရဲ့ဖောက်ပြန်တဲ့သဘောနာရဲ့ပြောင်းညွတ်တဲ့သဘောမြင်အောင်ကြည့်ရုပ်တွေဘလို့ဖောက်ပြန်တယ်ဆိုတာမြင်အောင်ကြည့်အကျမ်းသားတွေခြုံငိမ့်သွားတဲ့ပုဂ္ဂိုလ်ကတော့သူကသူရိပ်ရိပ်ရွရွမွားမွားလေးတွေအနုသားလေးတွေပဲကြံတော့တာသဘောလေးတွေဒါအသားလေးထိုင်သုံးတတ်နေတော့အဲ့မှာငါနာတယ်မရှိတော့ဘူးငါကြိုက်တယ်မရှိတော့ဘူးရုပ်ရဲ့ဖောက်ပြန်တဲ့သဘောလေး ရွာရွာလေးတွေမွားမွားလေးတွေဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရက်လေးတွေအလတ်စားနှူစားလေးတွေဖြစ်နေတာစောစောလိုကြမ်းထမ်းတာကြီးကတော့ချုပ်သွားပြီရုပ်ကြမ်းကြီးတွေစိတ်ကြမ်းကြီးတွေမပေါ်တော့မခံနိုင်ဘူးမရဘူးလှုပ်ချင်အောင်လှုပ်မယ်ဆိုစိတ်ကြမ်းတွေဒါလေးပါးတွေချုပ်ငိမ့်သွားတဲ့အခါကျတော့စိတ်ကြမ်းကြီးတွေပါချုပ်ဒေါသကြမ်းတွေချုပ်လာတယ်အဲ့ဒီချိန်မှာရုပ်ကတော့သူ့အတူ ရွာရွာလေးတွေမွားမွားလေးတွေဒိတ်ဒိတ်ရိတ်ရိတ်လေးတွေကတော့ရှိနေသေးတာပဲအဲ့ဒီရှိနေတဲ့သဘောလေးကအသာလေးထိုင်ကြည့်နေသူသဘောလေးတွေသူဒါလေးဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမွားမွားမွားမွားနဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးဟာဒါလေးပါးရဲ့အဖျားတစ်ထောက်စာမျှမကြံတကူလုံးကို တရိပ်ရိပ်တရွရွတဖွာဖွာနဲ့ဖောက်ပြန်နေတာတွေအဲ့ဒါကရှိနေတာပဲအဲ့ဒါလေးကိုမြင်အောင်ကြည့်ဝိနာကျမ်းတကြမ်းကြီးတွေမချုပ်သေးတဲ့ပုဂ္ဂိုလ်ကတော့အဲ့ဒီပေါ်မှာဒိဋ္ဌိခွာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်တဲ့ခန္ဓာကိုယ်ကြီးကိုငါကိုလိုမစွဲနဲ့ငါဥစ္စာလိုမစွဲနဲ့ငါလိုမစွဲနဲ့ အောပြန်မှုတွေခြုံငိမ့်ပြီးတော့အေးနေတဲ့ပုံကတော့အသာလေးခန္ဓာကိုယ်ပေါ်ဒါလေးတာကြည့်နေအဲ့ချိန်မှာစိတ်ဆင်းရဲတာလည်းမရှိတော့ဘူးလှုပ်ချင်တာလည်းမရှိတော့ဘူးဖြုတ်ချင်တာလည်းမရှိတော့ဘူးမခံကျင်သိလည်းမရှိတော့ဘူးဒါလေးခန္ဓာကိုယ်ကြည့်လိုက်ဒိတ်ဒိတ်ဒိတ်ဒိတ် ရေရေရေရေရွာရွာရွာရွာမောမောမောမောတောင်သဘောလေးတွေရှိတယ်တင်းသဘောလေးတွေရှိတယ်ကိုယ်နဲ့လည်းမဆိုင်တော့ဩဗရံများကိုလက်ပေါ်တင်သုံးသပ်တယ်လို့ ငါနာတယ်မရှိငါကြိုက်တယ်မရှိရုပ်ကသူ့သဘောသူဖောက်ပြန်တာတက်တက်အဲ့ဖောက်ပြန်တဲ့ရုပ်ကိုနာလေးပြောင်းပြောင်းညှို့တာလဲတက်တက်ရုပ်ကလည်းတက်တက်နာကလည်းတက်တက်ဩဒီရုပ်နဲ့ဒီနာသူ့သဘောသူ ဆောင်းနေပါလားရုပ်ဓမ္မနာမ်ဓမ္မတွေကသူ့သဘောသူဆောင်းနေတာကိုညံနဲ့ဆင်းញင်ပြီးတော့ဒါသုံးတတ်တော့ဝိနာကျမ်းကြီးတွေမချုပ်သေးတဲ့ပုံကူများတော့ ငါနာတယ်ငါကြိုက်တယ်ငါပူတယ်စိတ်မှာဆင်းရဲနေတတ်တယ်ခွာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးရုပ်ရဖောက်ပြန်တဲ့သဘောရုပ်ဖောက်ပြန်နေတာအဲ့ဒါမှငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးရုပ်ရဖောက်ပြန်တတ်တဲ့သဘောပဲရှိတယ်ရုပ်ပြောင်းလို့နာမ်ပြောင်းပြောင်းညှို့နေတယ်ရုပ်နဲ့နာမ်နဲ့ပဲရှိတာလို့ညာနေသိပြီးတော့ခွာပါ လှုပ်ပေးလိုက်ပြင်ပေးလိုက်လို့ပျောက်သွားတာမျိုးကိုမဟုတ်ဘူးအသိဉာဏ်နဲ့တတိဉာဏ်ပညာနဲ့ဆင်ញင်သုံးသပ်ရင်းနဲ့အဲ့ဒီသဘောအစဉ်တွေဟာသူ့အတူချုပ်ဆုံးသွားမှာအဲ့ဒီနေရာလေးကို ရောက်စေချင်တာအနည်းနည်းလေးကြွားပေးလိုက်နည်းနည်းလေးမပေးလိုက်လို့တခါတည်းပြင်ပေးလိုက်လို့ခဏတက်တာသွားတော့မလိုချင်ဘူးအဲ့ဒါတရင်ကအဲ့ဒါဒေဂနာနီကြွမရတဲ့အချိန်ကျအဲ့ဒါ စိတ်လာပြီးအကျဉ်းကျဖြစ်မှာကဲအခုချိန်မှာဂျာမာကြီးလည်းကောင်းတော့ဘုရားသာသနာနဲ့တွေ့တော့သူကသူယုံကြည်ဘာဖြစ်ဖြစ်ဘလို့ဖောက်ပြန်ဖောက်ပြန်သူသဘောပဲအဲ့တဲမှာငါမပါသေးနဲ့ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်လှုပ်လည်းမပေးနဲ့ပြင်လည်းမပေးနဲ့ကြောကြီးတွေခါကြီးတွေတင်းထတာညှက်ထတာလည်းမလုံးနဲ့ဖြစ်ညက်လည်းမသားဘူး လှုပ်ပြင်းမရွှေ့လဲမလှုပ်အောင်ဒီထိုင်နဲ့နှစ်နာရီဒိဋ္ဌံပါရမီတွင်းမှာသူကသူဘာဖြစ်ဖြစ်အဲ့ဒီပေါ်မှာညံနေတာစင်ញံသုံးသက်ရုပ်တဘာဝတွေနာမ်တဘာဝတွေသူတဘောသူဆောင်းနေတာတွေဟာငါသူတဘာယောက်ျားမိန်းမဆိုတာမရှိဘူးငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးငါဆိုတာမရှိဘူးသူ့လို့သူ့လို့နေတာသူ့သဘောသူဆောင်နေတာပဲရှိတယ်လို့ဉာဏ်နဲ့မြင်အောင်ကြည့် ဒါလေးပါခြုံငင်းရနေအေးပြီးကြီးနေတဲ့ပုံကူများလည်းအဲ့ဒီမှာဆင်းရဲတဲ့စိတ်မရှိတော့ပါဘူးငါနာတယ်ငါကြိုက်တယ်ငါလှုပ်ချင်တယ်ဆိုတော့အဲ့ဒီအကြံသားဒိဋ္ဌိတွေဒေါသတွေအခုတည်င်းကခွာလာပါပြီဘုဒ္ဓကြီးထိုင်နေပေမဲ့သူကသူယုတ်ကြီးကတော့ဖောက်ပြန်နေတာစိတ်မှာမဆင်းရဲတော့ဘူးအဲ့ဒီ level ရောက်လာပါလိမ့်မယ် စိတ်ကတော့ငြိမ်အေးဟောယုတ်ကြည့်ကြည့်လိုက်တော့ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောဩဒီယုတ်ကတော့သူ့သဘောသူဆောင်းနေပါလားအဲ့တော့စိတ်ဆင်းရဲမှုမရှိဘဲနဲ့ယုတ်ရဲ့ပြောင်းလဲတဲ့သဘောနာရဲ့ပြောင်းကျွတ်တဲ့သဘောယုတ်နဲ့နာနဲ့ကိုအဲ့ဒီအချိန်မှာပိုင်းပြီးအေးချမ်းချမ်းလေးတင်ရှုနိုင်တယ်ကိုစိတ်က ဝေဒနာနဲ့ညှိနေသေးလားစိတ်ဆင်းရဲနေသေးလားဆင်းရဲမှုချုပ်သွားပြီလားကိုယ့်အကိုစိတ်ကိုသုံးသပ်ဆင်းရဲနေရသေးရင်ငါကိုမဟုတ်ဘူးငါဥစားမဟုတ်ဘူးငါမဟုတ်ဘူးဆိုပြီးတော့ဒိဋ္ဌိကိုညာညာနဲ့ခွာညာနဲ့ခွာတာပူဓာကြီးကိုငါပူတယ်လို့သွားမသတ်မှတ်နဲ့ကြိုက်ဓာကြီးကိုငါကြိုက်တယ်လို့သွားမသတ်မှတ်နဲ့ထုံဓာကြီးကိုငါထုံတယ်လို့မြန်သွားမသတ်မှတ်နဲ့ ငါထုံတယ်မရှိငါကျင်တယ်မရှိငါကြိုက်တယ်မရှိငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိရုပ်ရဲ့ဖောက်ပြန်တဲ့သဘောနာမ်ရဲ့ပြောင်းညွတ်တဲ့သဘောရုပ်နဲ့နာမ်ပဲရှိပါလားဒီရုပ်နဲ့ဒီနာမ်သူ့အလုပ်သူလုပ်နေတာအဲ့ဒီမှာသွားပြီးတော့ငါဆိုတာမပါသေးနဲ့ရုပ်လက္ခဏာနာမ်လက္ခဏာကိုပဲမြင်အောင်ကြည့် ဒါလေးပါခြုံငိမ့်ပြီးအေးနေတဲ့ပုံကလည်းအဲ့ဒီသဘောလေးတာအသားလေးထိုင်ကြည့်တော့သူသဘောလေးသူဘလို့ဖောက်ပြန်ပြောင်းလဲနေရဆိုတာအဲ့ဒီပုံကစိတ်ဆင်းရဲမှုမရှိဘဲနဲ့အသားလေးရုပ်လက္ခဏာလေးတွေတင်းတဲ့သဘောလေးတွေတောင့်တဲ့သဘောလေးတွေရိပ်ရိပ်လေးတွေရွာရွာလေးတွေမွားမွားလေးတွေကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းမရှိဘဲနဲ့ရုပ်ရဖောက်ပြန်တာတွေကိုအဲ့ဒါအသားလေးမြေကန်းနှစ်ဖူးပေါ်ကနေမှ မြေရည်တွေစီးဆင်းနေတာကြည်ရသလိုကိုထိုင်ကြည့်ရအဲ့ဒီမှာဒါလေးပါခြုံငိမ့်သွားပြီဆိုတဲ့ပုဂ္ဂိုလ်ကစိတ်မှာဒိဋ္ဌိမိဒေါသမီမတောက်တော့ဘူးအဲ့တော့ရုပ်လက္ခဏာကိုကောင်းကောင်းတင်ရှုလို့ရဒါလေးစင်ញံသုံးသက်နာလက္ခဏာလေးကလည်းသူကသူပြောင်းညွှတ်လိုက်ရုပ်လေးကလည်းဖောက်ပြန်လိုက်နာလေးကပြောင်းညွှတ်လိုက်ဩဒီရုပ်နဲ့ဒီနာဟာသူ့တဘာဝသူ့သဘောသူလုံနေတာသဘောရှုတော့ပြီးပြီအဲ့ဒါ သူ့သဘောလေးတွေပဲလက္ခဏာတင်ပြီးတော့အဲ့ဒါနတ္တလက္ခဏာညံလေးနဲ့သုံးတာနေတော့ယုတ်ဓမ္မတွေနန္ဓမ္မတွေရဲ့အပေါ်မှာငါနာတယ်လည်းမရှိတော့ငါကြိုက်တယ်လည်းမရှိတော့ဒိဋ္ဌိတွေဒေါသတွေတည်ငါအပြင်အဲ့ဒါချုပ်သွားပြီယုတ်ဓမ္မနန္ဓမ္မပဲကြံတော့တာအာဟုဇုမီးတွေမတောက်တော့ဘူး ဝေဒနာမချုပ်သေးခင်တော့ကဒါလေးပါဖောက်ပြန်နိုင်ဖောက်ပြန်နိုင်မှာအကုသိုလ်မိကတောက်ရတာငါနာတယ်ငါကြိုက်တယ်ဆိုဒိဋ္ဌိကလည်းဒိဋ္ဌိမိကလည်းတောက်ဒေါသကလည်းဖြစ်ဒါကြီးပျောက်ချင်တာဘလို့ပျောက်အောင်လုပ်ရမလဲစိတ်ကဆင်းရလိုက်တာဒါကြီးကိုကြည်နေရတာဘလို့ပျောက်အောင်လုပ်ရပါမလဲဟောနှီးမျိုးစုံရှောက်ကြံပြီလောဘနဲ့အတွေးတွေတဏှာနဲ့အတွေးတွေຢာကနဲ့အတွေးတွေ ဒေါသနဲ့အတွေးတွေမောဟနဲ့အတွေးတွေဆိုအတွေးမျိုးစုံအကုသိုလ်စိတ်တွေလွှမ်းခံရတာပြုပြင်မရွှေ့မလောက်ခဲနဲ့သီးခံပြီးတော့ရှူရင်ရှူရင်ရှူရင်ရှူရင်နဲ့ရိမ်အေးပြီးကြီးနေတဲ့ပုံကတော့ရှုတော့အဲ့ဒါရုပ်လက္ခဏာနာမ်လက္ခဏာပေါ်မှာဒိဋ္ဌိမိဒေါသမီအဲ့ဒါငြိမ့်ပြီးမှရှုတာရုပ်သဘာဝတွေဘလို့ဖောက်ပြန်နေတယ်နာမ်သဘာဝတွေဘလို့ပြောင်းလဲနေတယ် ရုပ်သဘောနာမ်သဘောတွေဖောက်ပြန်နေတာတွေပြောင်းလဲနေတာတွေကိုယ်ပိုင်ဉာဏ်နဲ့ကိုယ်ပိုင်သိတာသူတော်ဘာပြောလို့သိတာမဟုတ်ကိုယ်ခန္ဓာကိုယ်ရဲ့ဉာဏ်နဲ့စိုက်ကြည့်ရင်တော့ဩရုပ်တရားတွေဟာမမြဲဘူးဆိုတာဒီလိုမမြဲတာပါလားနန္တရားမမြဲဘူးဆိုတာဒီလိုမမြဲတာပါလားဆိုတာကိုယ်ပိုင်ဉာဏ်နဲ့ကိုယ်ပိုင်အသိနဲ့သိရမယ် ကိုယ်ပိုင်သိနိုင်အောင်လုပ်ပါသိအောင်ကြိုးစားပါဝေနာမတဏှာကူးပြီးတော့ဒိဋ္ဌိမိဒေါသမိတောက်နေတဲ့ပုဂ္ဂိုလ်ကလည်းလှုပ်ပြင်းမရွှေ့မလုံးနဲ့တိခံပြီးတော့ရှု ကဲအလုံးယောဂီတို့အိန္ဒိလေးတွေစစ်ထားလိုက်ပါတော့ခါကြီးတွေကြောကြီးတွေတောက်မထားနဲ့တင်းမထားနဲ့စထိုင်တော့အတိုင်းလေးလွတ်လွတ်လေးထားလိုက်ပါအကုန်လုံးဖြေချလျှော့ချခါကြောကြီးတွေကုတ်ကြောကြီးတွေတောက်နေတယ်တင်းနေတယ်ဆိုရင် ဖြေချလျှော့ချစတရားထိုင်တော့အတိုင်းလေးကိုစိတ်ကလေးကိုငြိမ်းအောင်ထားလိုက်ပါတော့ တောကတွေဒေါသတွေကြားထဲမှာကိုယ်စိတ်ကိုငြိမ်းအောင်ထားတတ်အောင်လေ့ကျင့်နေလှုပ်ယူလိုက်ပါတော့စိတ်ကလေးငြိမ်းအေးပြီးတော့ကြည်ပြီးတော့နေအောင်ထားပြီးတော့မှဒိဋ္ဌံပါဒမီပြည့်ပါပြီနှစ်နာရီဒိဋ္ဌံပါဒမီပြည့်ပါပြီအလုံးဖြုတ်လို့ရပါပြီ